သနာတော်တက္ကရာ2550ခုနှစ်ကောဇာတက္ကရာ1389ခုနှစ်ပထမဝါဇူလာဇန်3ရက်ခရစ်နှစ်2015ခုဇွန်လ18ရက်ကြာသပတေးနေ့အမေရိကန်နိုင်ငံမီလင်းပြည်နယ်စေတဘာစေပရင်မြို့မင်္ဂလာရမအကြောင်းတိုက်မင်္ဂလာရမဆရာတော်ဓမ္မတာမီနှင့် EB တင်းကြီးတို့မှကျင်းမှုကျင့်ပတ်အပ်သော ရွှေမင်းဟောဆရာတော်ဤအချိန်ပြည့်မဟာစီတတိပဌာန်10ရက်တရားစခန်းပွဲမှာဘုန်းကြီးဓမ္မဒါနတရားလူပေးလူမှာကတော့မဟာဝက်ကတာယုပါဠိတော်မှာလာတဲ့ဒုတိယသာရိပုတ္တရာသုတ်တံခေါ်သောတာပန်ဖြစ်ခြင်းအကြောင်းအင်္ဂါ၄ပါးကိုဘုန်းကြီးဒီနေ့ဓမ္မဒါနတရားလူပေးလူမှာဖြစ်ပါတယ် သုတ္တပံဖြစ်ခြင်းရေကြောင်းအင်္ဂါ၄ပါးပါတရားတော်လေသုတ္တပံဖြစ်ခြင်းရေကြောင်းအင်္ဂါ၄ပါးပါသုတ္တပံဖြစ်ခြင်းရေကြောင်းအင်္ဂါ၄ပါးတရားကိုဘုန်းကြီးဓမ္မဒါနတရားလူပေးလူမှာပါကာရဝမှာဘုရားရှင်ကိုရောမြတ်ကြီးဟာရှင်သာရိပုတ္တရာမထေရမြတ်ကြီးကိုမရှင်သာရိပုတ္တရာလောကမှာရှိကြတဲ့လူတွေဟာ သောတာပန်သောတာပန်နဲ့ပြောဆိုနေကြတယ်တဲ့သောတာပန်သောတာပန်နဲ့ပြောဆိုနေကြတယ်သောတာပန်အထူးရေပန်းစားနေတယ်ပေါ့ဘုရားကမြန်မာနိုင်ငံမှာလည်းဒီလိုပဲသောတာပန်ရေပန်းစားဒီအမေရိကန်နိုင်ငံမှာလည်းသောတာပန်သောတာပန်ဆိုတာရေပန်းစားအဲဒီမှာသောတာပန်သောတာပန်နဲ့ပြောဆိုနေကြတယ် သောတာပန်ဖြစ်ဖို့အတွက်ဘယ်လိုအကြောင်းပင်ငါရည်နဲ့ပြည့်စုံမှသောတာပန်ဖြစ်နိုင်တယ်လေဆိုတာကိုဘုရားရှင်ကိုရောမြတ်ကြီးကကိုရောတိုင်းတည်ပြီးဖြစ်ပေမဲ့လို့လည်းပဲရှင်သာရိပုတ္တရာမထေရသူမြတ်ကြီးကိုမေးပု္ပ္ပာထုတ်ပေးလိုက်ပါတယ်သောတာပန်ဖြစ်ဖို့အတွက်ဘယ်လိုအကြောင်းအင်္ဂါတွေနဲ့ပြည့်စုံရမှာလဲဘုရားမို့ယနေ့မင်္ဂလာရမကျောင်းတိုက် မဟာစီတတိပဋ္ဌာန်ဝိပဿနာဆယ်ရတရားစခန်းပွဲမှာဝင်ရောက်ပြီးတော့အာထုံနေကြတဲ့ယောဂီသူတော်စင်များလည်းပဲမိမိတို့ဟာသောတာပန်ဖြစ်ခြင်းနဲ့ဆိုရင်ဒီနေ့ဟောကြားမယ့်အကြောင်းအင်္ဂါတွေပြည့်စုံရင်သောတာပန်ဖြစ်နိုင်တယ်ဆိုတာဘုန်းကြီးဒီနေ့ဖြေပေးပါတယ်သောတာပန်ဖြစ်ခြင်းတဲ့ပုဂ္ဂိုလ်တိုင်းပုဂ္ဂိုလ်တိုင်းဟာဒီအကြောင်းအင်္ဂါ၄ပါး ပြည့်စုံရမှာဖြစ်ပါတယ်။အဲဒီမှာရှင်သာရိပုတ္တရာမထေရမြတ်ကြီးကမြတ်စွာဘုရားရှင်ကိုရောမြတ်ကြီးကိုလျှောက်ထားတယ်။ဘုဒ္ဓဘာဖြစ်ခြင်းရဲ့အကြောင်းအင်္ဂါ၄ပါး။သဗ္ဗေတတန်တေဝဟိဗန္တိသောတာပတ္တိယင်္ဂံတတ္တမသဝနသောတာပတ္တိယင်္ဂံယောနိသောမရဏိကာရောသောတာပတ္တိယင်္ဂံဓမ္မနုဓမ္မပฏิပတ္တိသောတာပတ္တိယင်္ဂံတိ ဗန္တိဘုံတော်နေဝထွန်လင်းတတ်ပါတော်မူ၏သောမြတ်စွာဘုရားသဗ္ဗရိသတန်တေဝသူတော်ကောင်းကိုမိဝဲစည်းကရခြင်းသည်သောတပတ္တိယေငံသောတပဖြစ်ခြင်းအကြောင်းဤငါပါပေ၏ဗန္တိဘုံတော်နေဝထွန်လင်းတတ်ပါတော်မူ၏သောမြတ်စွာဘုရားတတ္တမသဝနသူတော်ကောင်းတို့ဟောကြားတဲ့တရားကို ရိုးရိုးသေးသေးစွစွဆိုင်ဆိုင်ဉာဏ်နာမှတ်သားရခြင်းသည်သောတပတ္တိယံကံသောတပန်ဖြစ်ခြင်း၏အကြောင်းအင်္ဂါပါပေ၏ဗန္ဒီဘုံတော်နေဝထွန်းလင်းတော်ပါတော်မူ၏သောမြတ်စွာဘုရားယောနိတော်မနတိကာရောတင့်လျောသောအာဖြင့်နှလုံးသွင်းဆင်ခြင်ခြင်းသည်ယောနိတော်မနတိကာရောနှလုံးသွင်းမှန်ကန်ခြင်းသည် သောတပတ္တိယင်္ဂသောတပါဖြစ်ခြင်း၏အကြောင်းအင်္ဂါပါပေသည်။ဗန္တိဘုံတော်နေဝထုံးလေးတောက်ပါတော်မူပေသောမြတ်စွာဘုရားဓမ္မနုဓမ္မပฏิပါတိလောကုတ္တရာတရားကိုပါအလျော်သောတတိပဒံအကျင့်မြတ်တရားကိုကျင့်ကြံပွားများအားထုတ်ရခြင်းသည်သောတပတ္တိယင်္ဂသောတပါဖြစ်ခြင်း၏အကြောင်းအင်္ဂါပါပေသည်။ ဣတိဤသို့ဘဂဝါတို့ဘုန်းတော်သခင်ဘုရားရှင်ကိုယ်တော်မြတ်ကြီးသည်ဣတိဤသို့အဝေါစာကောင်းစွာမသွေးလျောက်ထားပါပေတည်းသာသာသာဘုရားရှင်ကိုယ်တော်မြတ်ကြီးကိုရှင်သာရိပုတ္တရာမထေရသူမြတ်ကလျောက်ထားတာမြတ်စွာဘုရားရဲ့ ဒေါတာပန်ဖြစ်ခြင်းရဲ့အကြောင်းအင်္ဂါ၄ပါးရှိပါလေ။အဲဒီဒေါတာပန်ဖြစ်ခြင်းရဲ့အကြောင်းအင်္ဂါ၄ပါးမှာနံပါတ်1တပ်ပုရိသတန်တေဝသူတော်ကောင်းကိုမိဝဲစည်းကပ်ရခြင်းဟာဒေါတာပန်ဖြစ်ခြင်းရဲ့အကြောင်းအင်္ဂါပါဗျာ။သူတော်ကောင်းကိုမိဝဲစည်းကပ်ရခြင်းဟာဘာဖြစ်ခြင်းရဲ့အကြောင်းလဲ။ဒေါတာပန်ဖြစ်ခြင်းရဲ့အကြောင်းပါ။ဒေါတာပန်ဖြစ်ခြင်းရဲ့အကြောင်း ရောလောကမှာသူတော်ကောင်းဆိုတာဘယ်လိုပုဂ္ဂိုလ်တွေလဲဆိုတာသိဖို့လိုပါတယ်အဲဒီမှာသူတော်ကောင်းဖြစ်တဲ့ပုဂ္ဂိုလ်ဆိုတာဘယ်လိုပုဂ္ဂိုလ်မျိုးတွေဟာသူတော်ကောင်းဖြစ်တဲ့ပုဂ္ဂိုလ်တွေလဲကျမ်းဂန်များမှာတော့သူစိန္ဒီတံစိန္ဒီသူပါတိတာပါတိသူကတာကာမကာရီဒီလိုဖွင့်ပြတာသူစိန္ဒီတံစိန္ဒီကောင်းသောဉာဏ်စီကိုဉာဏ်စီလေးရှိတဲ့ပုဂ္ဂိုလ် သူဘာတိတာဖတ်တိကောင်းတဲ့စကားကိုပြောဆိုလိရှိတဲ့ပုဂ္ဂိုလ်ဒုက္ခတကမ္မကာရီကောင်းတဲ့အမှုကိုပြုလုပ်လိရှိတဲ့ပုဂ္ဂိုလ်ကောင်းတဲ့အကြံကြံတဲ့ပုဂ္ဂိုလ်ကောင်းတဲ့အပြောပြောတဲ့ပုဂ္ဂိုလ်ကောင်းတဲ့အပြုမှုကိုပြုမှုတဲ့ပုဂ္ဂိုလ်အဲ့ဒီပုဂ္ဂိုလ်ဟာသူတော်ကောင်းဒီတော့ကောင်းတဲ့အကြံစီဆိုတာကကုသိုလ်ဖြစ်တဲ့အကြံစီတွေလေ ဒီနေ့မင်္ဂလာမအကြောင်းတိုင်းမှာရှင်မောဆရာတော်ရဲ့မဟာစီတတိပဋ္ဌာန်အချိန်ပြတရားစခန်းရှိတယ်အဲဒီမှာတော့ပြီးတော့တရားနာအောင်ပါပဲအဲဒီလိုစိတ်ထဲအကြံစီရှိတာကောင်းတဲ့အကြံစီလားမကောင်းတဲ့အကြံစီလားကောင်းတဲ့အကြံစီပါမင်္ဂလာရမအကြောင်းတိုင်းကြီးမှာဆေရတရားစခန်းပွဲကြီးဖွင့်လှစ်ပြီးတော့နေတယ်အဲဒီဆေရစခန်းဆေရတရားစခန်းကြီးမှာတရားဝင်ရောက်ပြီးတော့အထုငေကြတဲ့ သံဃာတော်ကြီးမြို့သားယောဂီတွေမြို့သမီးယောဂီတွေအားလုံးပေါင်းစင်ရဲ့အရာဆိုရင်အားလုံးပေါင်း60ကျော်ရှိတယ်နိုင်ငံခြားသားယောဂီတွေအဲ့ဒီမန္တလေးပြန်ဝိပဿနာတရားအထုနေကြတယ်သံဃာတော်များယောဂီသူတော်စင်များကိုမိမိတို့သွားပြီးတော့အေးကအောင်မယ်ဆိုတဲ့စိတ်လေးကြံစီတွေဟာကောင်းတဲ့ကြံစီလားမကောင်းတဲ့ကြံစီလားကောင်းတဲ့ကြံစီပါ မိမိတို့ကိုယ်တိုင်တရားအထုတ်ခြင်းပေမဲ့ခြင်းမရဘူးခြင်းမရတဲ့အတွက်ကြောင့်မူတကယ်ကြိုးစားအထုတ်နေတဲ့ပုဂ္ဂိုလ်တွေမိမိတို့အာယုံစွာနေသွားပြီးတော့ထူဦးမယ်နေစွာနေသွားပြီးတော့ကံဦးမယ်စွမ်းနိုင်တဲ့များအနေအချင်းမိမိတို့ဟင်းတပွဲဖြစ်ဖြစ်သွားကံဦးမယ်ချိုပွဲတပွဲဖြစ်ဖြစ်သွားကံဦးမယ်လို့နောက်ထပ်3ရက်တောင်ကြံသေးတယ်အဲဒီတော့ဒီယောဂီသူတော်စင်တွေကိုသွားပြီးတော့စာဝတ်တော်ခွဲတယ် စွမ်းနိုင်တဲ့ဘက်ကသွားပြီးတော့အပိထောက်ပါလူသားမှုမယ်လို့စိတ်ထဲအကြံစီကြံစီတာဟာကောင်းတဲ့အကြံစီလားမကောင်းတဲ့အကြံစီလားကောင်းတဲ့အကြံစီပါဗျာအဲဒီလိုကောင်းတဲ့အကြံစီကိုကြံစီနေတဲ့ပုဂ္ဂိုလ်ဟာသူတော်ကောင်းကောင်းတဲ့အပြောတခုနဲ့တခုတယောက်နဲ့တယောက်စကားပြောကြတဲ့အခါဘုံကြီးဆက်ပြီးစကားပြောရဆိုရင်လည်းဒီနေ့ဒီချိန်အားလားအားရင်လေးဟိုမှာ မင်္ဂလာဓမ္မကျောင်းတဲ့ကြီးမှာရွှေမင်းအောင်ဆရာတော်တရားစခန်းကြီးဖွင့်နေတယ်။ညနေ9နာရီနဲ့မိနစ်30ဆိုရင်တရားဝင်ကျင်းပါတယ်။အဲဒီကိုသွားပြီးတရားနာကြရအောင်။တရားနာမတော်ဘူးလား။ဒီနေ့တရားစခန်းဘုန်းကြီးမှာတရားထုတ်ဖို့ရမတော်ဘူးလား။ရတဲ့အချက်ကလေးအချိန်ပိုင်းလေးအထုတ်ခြင်းလည်းအချိန်ပိုင်းအထုတ်လို့ရ။ရက်ပိုင်းလေးနဲ့အထုတ်မယ်ဆိုရင်လည်းမိမိရတဲ့ရက်ကလေး တောက်ကြစနေတနင်္ဂနွေအထုလို့ရအချိန်ပြည့်မိမိရင်းပြည့်စေရစလို့အထုမယ်ဆိုရင်လည်းပဲစေရစလို့အထုလို့ရအဲဒီလိုအထုဖြစ်အောင်တကူကိုတကူမတိပိပြောကြားနေတဲ့စကားလည်းပဲကောင်းတဲ့စကားလားမကောင်းတဲ့စကားလားကောင်းတဲ့စကားပါဗျာကောင်းတဲ့စကားလေးအဲလိုကောင်းတဲ့အကြံစီကိုကြံတယ်ကောင်းတဲ့ပြောကိုသာပြောတယ်အပြစ်ကင်းတဲ့စကားတွေပေါ့လေ တယောက်ကိုတယောက်မထိခိုက်တဲ့စကားတယောက်နဲ့တယောက်မညှိတဲ့စကားကုသိုလ်ဖြစ်မဲ့စကားတွေဟူသမျှတွေဟာကောင်းတဲ့စကားတွေကောင်းတဲ့အပြောတွေနောက်ကောင်းတဲ့အပြုအမူဆိုတာကတော့ဒါနာကောင်းမှုတွေပြုတယ်မိမိတို့စွမ်းနိုင်တဲ့များဒီဆယ်ရက်တရားစကားမကြီးဒီဆယ်ဆယ်ရက်တရားစကားဘွယ်ကြီးကိုမိမိတို့စွမ်းနိုင်တဲ့ဘက်ကလူတန်းနေအေးလူတန်းတဲ့ပုဂ္ဂိုလ်အေးလူတန်းနေ နောက်ပြီးတော့ရေတောက်သုံးရေလူဒန်းတဲ့ပုဂ္ဂိုလ်ကတောက်သုံးရေတွေလူဒန်းတယ်အာယုချိန်ခါကာလမှာအာယုတဲ့ချိန်ခါကာလမှာမိမိစွမ်းနိုင်တယ်မြတ်မုံတပန်းဖြစ်စေတတိတဆွဲဖြစ်စေစွမ်းနိုင်တဲ့ဘက်ကလူတန်းတာနေစွာဆိုရင်လည်းပဲနေစွာမှာမိမိဟင်းတစ်ခွက်ဖြစ်စေချိုးဝဲတစ်ခုဖြစ်စေအဲလိုစွမ်းနိုင်တဲ့ဘက်ကမိမိတန်းနိုင်တာလေးနဲ့လူတန်းနေတာလေးပဲ ကောင်းတဲ့အမှုလားမကောင်းတဲ့အမှုလားကောင်းတဲ့အမှုပါကောင်းတဲ့အမှုကြီးကောင်းတာတွေကျူတကယ်လို့မိမိတို့ဒီမှာရောက်လာတဲ့အချိန်ကာလတရားပေါ်ရင်နဲ့ဂျုံနေတဲ့အခါမှာသီလဆောက်တည်တယ်မနေ့အာယုံမှာလည်းဝေယဝဆလာလို့ရင်းပဲဖြစ်စီလူတန်းပြုရင်းပဲဖြစ်စီသီလဆောက်တည်တယ်အဲဒီလိုဇွမ်းနိုင်တယ်များမိမိသီလဆောက်တည်တယ်ဆိုတဲ့နေရာမှာအချို့ကမိမိမှမဆောက်တည်နိုင်ပဲ အဲ့ဒီမှာသီလမယူတော့ပါဘူးဆိုပြီးနေတာလေရှင်ပါးသီလပေးနေတာရှင်ပါးသီလကိုကိုဒီနေ့မဆောင်နိုင်ဘူးဆိုပြီးတော့မခံယူမဆောင်တည်တဲ့ပုဂ္ဂိုလ်ဒီသီလကုသိုလ်မရတော့ဘူးပေါ့တကယ်လို့မိမိကြုံနေတဲ့အချိန်မှာရှင်ပါးသီလပဲပေးပေးဆယ်ပါးသီလပဲပေးပေးငါးပါးသီလပဲပေးပေးအဲ့ဒီအချိန်လေးမှာမိမိတထိုင်ဆောက်တည်လိုက်မယ်ဆိုရင်သီလကုသိုလ်မရဘူးလားရပါပါဘူးဒါကြောင့်ဘုမယွင်းနေ ငါရှစ်ပါးဒီလာမဆောက်တည်နိုင်ဘူးဝိပါဒဘောဓနာသိက္ခာပုဂ္ဂိုလ်မရှောင်နိုင်ဘူးငါဒီသိက္ခာပုဂ္ဂိုလ်မဆိုမဟုတ်ဘူးဆိုတထိုင်တွင်ဘယ်လောက်တွင်လဲတထိုင်တွင်လေးမှာမိမိဒီသီလကုသိုလ်ဆောက်တည်လိုက်တဲ့အတွက်ကုသလကုသိုလ်တွေရသွားအဲဒါကြောင့်မို့တထိုင်တွင်လေးရရင်တထိုင်တွင်လေးကျောင်းတွင်နေတဲ့အချိန်လေးမှာစောက်တည်မယ်ဆိုတော့ကျောင်းထဲနေတဲ့အချိန်လေးမှာဒီ7ပါးသီလစောက်တည်လိုက်သီလကုသိုလ်တွေရသွားတာတကယ်လို့ဘာဝနာကုသိုလ် ခုဆယ်တရားစခန်းမကြီးနဲ့ကြုံကြိုက်နေတဲ့အချိန်မိမိတို့ကလာပြီးတော့တရားနာမဲ့ပုဂ္ဂိုလ်ကိုလာပူတာပဲဖြစ်စီလာကြူတာပဲဖြစ်စီဓမ္မမို့ဝေယဝဆလုံးမဲ့ပုဂ္ဂိုလ်ဝေယဝဆကုသိုလ်လာပြီးလုပ်တဲ့ပုဂ္ဂိုလ်ပဲဖြစ်စီလာပူတာပဲဖြစ်စီကြူတာပဲဖြစ်စီအချိန်လေးမိမိအတွက်ရမယ်9မိနစ်ရရင်9မိနစ်တက်ပြီးတော့ဓမ္မယုံမှာတက်ပြီးတော့အထုတယ် မိမိအတွက်10မိနစ်ရရင်10မိနစ်လောက်အားထုတ်မယ်မိမိအားထုတ်သလောက်ဘာဝနာကုသိုလ်မရဘူးလားရပါဘူးအဲဒီလိုကိုရသလောက်ရတဲ့အချိန်လေးမိနစ်ပိုင်းလေးပဲဖြစ်စီနာရီပိုင်းလေးပဲဖြစ်စီအချိန်ပိုင်းလေးပဲဖြစ်စီကိုအားထုတ်လိုက်မယ်ဆိုရင်ဘာဝနာကုသိုလ်အင်တာရနိုင်ခဲ့တဲ့ဘာဝနာကုသိုလ်ရပါတယ်ဒီဘာဝနာတရားဆိုတာဘုရားပွင့်မှာဘာထုတ်ခွင့်ရတာ တရားမပွင့်တဲ့သာသနာ့အချိန်ကာလမှာဒီဘာဝနာတရားအထုတ်ခွင့်ရဖို့မရဘူး။ဘာကြောင့်လဲဆိုဟောပြောနိုင်တဲ့ပုဂ္ဂိုလ်ကိုမရှိဘူး။ဟောပြောနိုင်တဲ့ပုဂ္ဂိုလ်မရှိတဲ့အတွက်နာကြားခွင့်လည်းမရဘူး။ကြည်ကြံအထုတ်ခွင့်လည်းမရဘူး။အခုမြတ်စွာဘုရားရှင်ရဲ့သာသနာတော်ကြီးကြုံနေလို့ဒီတရားတွေကိုဟောပြောနိုင်တဲ့ပုဂ္ဂိုလ်ကြီးကဟောပြောပြတာ။ဒါကြောင့်မို့မိမိတို့မှာဒီနာကြားခွင့်တွေရ အဲ့ဒီနာကြားခွင့်ရတဲ့အချိန်လေးမှာမိမိအထုခွင့်ရမယ်ဆိုရင်လည်းပဲနာရီပိုင်းလေးရရင်နာရီပိုင်းလေးတက်ပြီးတော့အထုလိုက်အချိန်ပိုင်းလေးရရင်အချိန်ပိုင်းလေးတက်ပြီးအထုလိုက်ဟိုနေ့တစ်ဝက်လောက်ရတယ်ဆိုရင်ငါနေ့တစ်ဝက်လောက်လေးငါအထုလိုက်ဦးမယ်တရက်လောက်ရရင်တရက်လောက်အထုလိုက်ဦးမယ်ဆိုရင်ဘာဝနာကုသိုလ်လေးမရဘူးလားရပါဘူးအဲ့ဒီလိုဒါနကောင်းမှုတွေသီလကောင်းမှုတွေဘာဝနာကောင်းမှုတွေမိမိပြုလုပ်နေတာကောင်းတဲ့အပြုမူလားမကောင်းတဲ့အပြုမူလားကောင်းတဲ့အပြုမူပါ အဲ့ဒီကောင်းတာတွေပြုမှုတဲ့အတွက်ကြောင့်ဘုန်းကြီးတို့ယောဂီများကောင်းတာပြောတဲ့ပုဂ္ဂိုလ်ကောင်းတာပြုတဲ့ပုဂ္ဂိုလ်ကောင်းတာကြံတဲ့ပုဂ္ဂိုလ်ဟာသူတော်ကောင်းလားသူယုံလားသူတော်ကောင်းပါဘူးအဲ့ဒီလိုသူတော်ကောင်းဖြစ်တဲ့ပုဂ္ဂိုလ်ကိုမိမိတို့ကပေါင်းတင်ပါသူတော်ကောင်းဖြစ်တဲ့ပုဂ္ဂိုလ်ကိုမိဝဲပါအဲ့ဒီပုဂ္ဂိုလ်ကိုမိဝဲရင်ဒီသူတော်ကောင်းရဲ့အဆုံးအမပြီးမိမိမရဘူးလားရပါဘူးသူတော်ကောင်းရဲ့ ဆုံးမဩဝါဒတရားတွေနာကြားခွင့်မရဘူးလားရပါပါအဲ့ဒီသူတော်ကောင်းကျင့်တဲ့အကျင့်တွေတိုင်းမိမိလိုက်နာကျင့်သုံးခွင့်မရဘူးလားရပါပါအဲ့လိုဆိုရင်မိမိကိုယ်တိုင်သူတော်ကောင်းမဖြစ်နိုင်ဘူးလားဖြစ်နိုင်ပါတယ်သောတာပန်ရောမဖြစ်နိုင်ဘူးလားဖြစ်နိုင်ပါတယ်ဗျာဒါကြောင့်မို့မြတ်စွာဘုရားရှင်ကိုရောင်မြတ်ကြီးကိုရှင်သာရိပုတ္တရာမထေရမြတ်ကြီးကဗန္ဒီဘုံတော်နေဝန်တွင်လေးတောက်ပါတော်မူ၏သောမြတ်စွာဘုရားသဗ္ဗုရိဒသံတေယောသူတော်ကောင်းကိုမိဝဲစည်းကရာခြင်းသည် သောတာပတ္တိယေကံသောတာပန်ဖြစ်ခြင်းရဲ့အကြောင်းအင်္ဂါပါပေ၏မြတ်စွာဘုရားသူတော်ကောင်းကိုမိဝဲစိက္ခရခြင်းဟာသောတာပန်ဖြစ်ခြင်းရဲ့အကြောင်းပါတဲ့နံပါတ်1နောက်နံပါတ်2ကတတ္တမသဝနံသောတာပတ္တိယေကံသူတော်ကောင်းတို့ဟောကြားတဲ့တရားကိုရိုးရိုးသေးသေးစူးစူးဆိုင်ဆိုင်မှတ်မှတ်သားသား ကျမ်းနာရခြင်းဟာလည်းပဲသောတပတ္တိရေကံသောတပန်ဖြစ်ခြင်းရဲ့အကြောင်းပဲသူတော်ကောင်းတို့ဟောကြားတဲ့တရားကိုရိုးရိုးသေးသေးကျမ်းနာမှတ်သားတာစူးစူးဆိုင်ဆိုင်ကျမ်းနာမှတ်သားတာအဲလိုကျမ်းနာမှတ်သားတဲ့ပုဂ္ဂိုလ်ဟာသောတပန်ဖြစ်ခြင်းရဲ့အကြောင်းအင်္ဂါပဲဘုန်းကြီးတို့မြတ်စွာဘုရားလက်ထက်တော်ခက္ကလာတော်မှာ အနာရဘိန်တထေကြီးဇေရဝံကျောင်းတကာကြီးဖြစ်တဲ့အနာရဘိန်တထေကြီးမှာသမီး၃ယောက်သား၁ယောက်ရှိတယ်။ဘာလုံးကသားတွေသမီးတွေဟာအလုံးသမီးတွေရောဖခင်ကြီးရောဟာအရိယာပုဂ္ဂိုလ်တွေသူတော်ကောင်းတွေသောတာပန်ပုဂ္ဂိုလ်တွေသက္ကာကံပုဂ္ဂိုလ်တွေအဲဒီမှာသားအငယ်ဆုံးဖြစ်တဲ့မောင်ကလာကတော့ဘာမှဘာသာရေးပဲလည်းမလိုက်စားဘူး။ဘုရားမှုရှိတဲ့သံဃာတော်တွေနေ့စဉ်နေ့စဉ် နာမည်တတိရဲ့အိမ်မှာကြွားပြီးတော့ဆွမ်းလူခံရတဲ့ရာဟုဆွမ်းလူခံပုံပြီးအဲဒီမှာဘုရားမှုရှိတဲ့ဘုရားရှင်ကိုရောင်မြတ်ကြီးကြွလာလို့လည်းပဲတွေ့ပြီးတော့ဥချရမှမသိဝေယဝစ္စကုသိုလ်ကောင်းမှုပြုရမှမသိဘူးအဲဒီလိုနဲ့နေတဲ့အခါကျတော့ဘုရားတတိကြီးစဉ်းစားတယ်သာသမီမကောင်းရင်မိဘကောင်း သာသမီမကောင်းရင်ဘသူကောင်းမလဲမိဘကောင်းမိဘကောင်းမယ်မိဘရဲ့ဆူဆုံးမှညံ့လို့အဲ့တော့မိမိတို့ကိုယ်တိုင်ခုမြတ်စွာဘုရားရှင်ရဲ့ဆုံးမတွေရလို့တရားပညာတွေရပြီးတော့သူတော်ကောင်းကြီးဖြစ်နေပြီမဲ့ကျောင်းတကာကြီးဖြစ်ပြီမဲ့ကျောင်းတကာရဲ့သားဖြစ်တဲ့ပုဂ္ဂိုလ်ဒီဘဝကနေကွယ်လွန်သွားလို့မကောင်းကျိုးတွေရမယ်ဆိုရင်ငါမှတာဝန်မကင်းဘူး ဖခင်ကြီးစဉ်းစားငါမှတောင်းဝန်ကင်းအဲ့တော့ဒီသားလေးကိုဘယ်လိုလုပ်ပြီးတော့ငါစီယုံရမလဲဘယ်လိုဆွဲဆောင်ရမလဲဆိုတာစဉ်းစားပြီးတော့အဲ့ဒီမှာလူငယ်ဆိုတော့သုံးဖို့ဖြုံးဖို့အတွက်ငွေလိုတယ်အဲ့ဒီသုံးဖို့ဖြုံးဖို့အတွက်ငွေလိုတဲ့အတွက်ကြောင့်မို့အဲ့ဒီမှာဖခင်ကြီးကသားကြီးသားလာပြီးတော့သုံးဖို့ဖြုံးဖို့ငွေတောင်းတဲ့ခါကျတော့သားကြီးသားနဲ့ပြင်နဲ့အပေးယူလို့ ဒါလိုချင်တာလည်းဖေးပေးမယ်ဖေးလိုချင်တာလည်းသားပေးရရတယ်ဖေးဘာလုပ်ပေးရမလဲပေါ့ဒါအဲ့ဒီမှာငါသားကြီးဒီနေ့ဥပုံနေဖြစ်တယ်အဲ့ဒီမှာဥပုံနေဖြစ်တဲ့အတွက်ကြောင့်စီတဝန်ကျောင်းမှာတွားပြီးတော့ဥပုသီလဆောက်တည်အဲ့လိုဥပုသီလဆောက်တည်ပြီးလို့ရှိရင်သားလိုချင်တဲ့အတပြာတရားပေးမယ်ဘာကြီးညသူလိုချင်တဲ့ပစ္စည်းနဲ့ဆွဲဆောင်တယ်ပေးယူတာဖန်တရားပေးယူလုပ်ကြတယ် ရတယ်ပြီဆိုပြီးတော့အဲ့ဒီမှာမောကလကဇေတဝန်ကျောင်းသွားဇေတဝန်ကျောင်းသွားရင်တော့မြတ်စွာဘုရားတရားကိုနာရမှာပဲဟုတ်ကဲ့ညီစဉ်းစားတာလားတေချာဖို့တွေ့တာနာပြီးရင်တော့ငါသားလေးတရားတွေ့ခဲ့ရမှာတရားရခဲ့မှာပဲဒါပေမဲ့မောကလကဇေတဝန်ကျောင်းတိုက်ကြီးအကြောင်းကြီးကအများတန်ဃာတော်တွေလည်းအများကြီးသတင်းသုံးတာဆိုတော့အချို့ချို့တန်ဃာတော်တွေကပြီးထွက်ကြတယ် ဆရာရှင်သာရိပုတ္တရာမထေရမြတ်နောက်လိုက်သွားတာရှိတယ်ရှင်မောကလမထေရမြတ်နောက်လိုက်သွားတာရှိတယ်အဲဒီမှာကျောင်းကြီးအလတ်တဲ့ကျောင်းကြီးလည်းရှိအဲဒီမှာမြတ်စွာဘုရားတန်တရားမနာပဲနဲ့တင့်တော်ရဲ့အကြောင်းမှာဝင်ဖြစ်ပြီးတော့မြတ်စွာဘုရားမူရှိတဲ့တန်ခါတော်တွေမနဲ့အာယုရာဟုစွမ်းကြွပြီးတော့လူခံတဲ့ခါကြတော့မှနောက်ကနေလိုက်လာနောက်ကနေလိုက်လာတဲ့အခါမှာ အနာတမိတခြင်းကြီးကအဝေးကနေလှမ်းပြီးတော့ဘုရားရှင်ကိုရောမြတ်ကြီးနဲ့ဒါကတော်ရဲ့နောက်ကနေပါလာတဲ့သားကိုလှမ်းပြီးတော့ကြည့်သားကိုလှမ်းကြည့်တဲ့အခါကာလကြတော့သားရဲ့ရှုမှတ်မှုမပါတာကိုတွေ့တတိလွတ်နေတာကိုတွေ့အဲဒီမှာငါသားတရားမရခဲ့သေးဘူးတခါရင်ဉာဏ်နဲ့နဲ့သိဒါကိုဘုန်းကြီးတို့ယောဂီတို့စဉ်နေယောဂီများအထုတ်တဲ့အခါမှာဘယ်ယောဂီကအမှန်မပါဘူးဘယ်ယောဂီကအမှန် ဘေယောဂီကဟန်နဲ့သွားနေတယ်ဘေယောဂီကမန်နဲ့သွားနေတယ်ဘေယောဂီကအကျန်နဲ့သွားနေတယ်ဆိုတာကပ္ပဒဆရာများနောက်ကနေကြည့်လိုက်တာနဲ့သိတရားတွေ့ကြုံရင့်ကျက်နေတဲ့ပုဂ္ဂိုလ်တွေကလှမ်းပြီးကြည့်လိုက်တာနဲ့သိအတိလွတ်နေတယ်အမှတ်လွတ်နေတယ်ဆိုတာသိတယ်အဲ့ဒါနဲ့ဘုရားရှင်ကိုယ်တော်မြတ်ကြီးနဲ့တကွာသံဃာတော်တွေကိုရာဂုဇာနေကပ်ပြီးတဲ့အခါကျတော့သားတို့လည်းပြင်ထားတာကိုပြင်ထားပြီးတော့ကဲ ယောဂီသူတော်စင်ကြီးသတင်းတဲ့ဥပုသေကြီးကိုကြွေးကြပါရဲ့ဆိုပြီးတော့ကြွေးခိုင်းတာဟောမစားမစားသူ့လက်ထဲမှာတပြားရောက်မှစားမယ်ဆိုတော့အဲ့ဒီကြတော့မှအတပြားပေးလိုက်ရတယ်အတပြားပေးမှဟိုကရကူစားတယ်ဒါနဲ့ဒါလေးတရားမရသေးဘူးဆိုတာသိပြီးတော့စိတ်ထဲမှာမအေးနိုင်သေးဘူးအကြောင်းတိုက်ဆိုင်လာတဲ့အချိန်ကိုစောင့်နေအခါကျတော့မှဒါငွေလိုခြင်းလို့တကယ်ချင်းပေါင်းသိနေတဲ့ဒီနေ့ ချိန်ကြတာဖြစ်တဲ့အတွက်ကြောင့်မို့လိုအပ်တယ်ဆိုတော့ငါတောင်းတဲ့ကမ္မနာကြီးဒါဘလောက်လိုတယ်လဲဘလောက်ဘလောက်လိုတယ်ဒါလိုချင်တာထက်ကိုဘုရားပူပေးအောင်မယ်အဲဒီမှာဒါလိုချင်တာထက်အတရားတစ်ထောင်တိအောင်ပေးမယ်အဲတော့ငါသားရတယ်လေအဖေလိုချင်တာကိုရအောင်လုပ်ပေးရဘာလိုချင်လဲဘာဖြစ်ချင်လဲဖေးငါသားဒီနေ့မြတ်စွာဘုရားဟောတဲ့တရားလေးတပုတ်တကထာအကြောင်းကပြန်လာရင်နာကျင်တယ် ငါသားပြန်လာတဲ့အခါမှာမြတ်စွာဘုရားဟောလိုက်တဲ့တရားလေးတကားထားတော့ပြင်နာခြင်းနဲ့အဲ့ဒီလိုနာနာရလို့ရှိရင်ငါသားလူရင်နဲ့အတပြားထက်ပိုပြီးတော့အတပြားတစ်ထောင်ပေးမယ်ကဲစိတ်လိုက်ပြီဟောအရင်တစ်ခေါက်လို့ကြောင်းကျူကြောင်းကြားမှာတော့မအိတ်တော့အဲ့ဒီကြောင်းကျူကြောင်းကြားမှာတော့မအိတ်တွင်နဲ့မြတ်စွာဘုရားတရားဟောတဲ့အခါမှာဒီဒီချာချာစူးစူးဆိုင်ဆိုင်မှတ်မှတ်တန်တန်နာကြားတယ် အဲ့လိုဒီနေ့ချာချာစွတ်စွတ်ဆိုင်ဆိုင်မှတ်မှတ်သားသားနာကြတဲ့ခါကျတော့သူဒီလိုမှတ်သားနေတယ်ဆိုတာမြတ်စွာဘုရားသိပြီးသားပထမတစ်ချိန်တုန်းကအတဗျာတရားရတယ်ဆိုတာလည်းမြတ်စွာဘုရားသိတယ်အခုဒီဒီချိန်မှာလည်းအတဗျာတစ်ထောင်ပေးမယ်ဆိုတာလည်းမြတ်စွာဘုရားရှင်ကိုလိုမြတ်ကြီးသိပြီးအဲ့တော့ဂါထာတဂါထာကိုမှတ်သားနိုင်မှဟောကြားနိုင်မှရမှာဆိုတော့မြတ်စွာဘုရားဂါထာလေးတစ်ခုဟောလိုက်ဘုရားတေချာမှတ်မှတ်သားသားလေးနားလိုက် အဲ့ဒီမှာနောက်တစ်ပုဒ်လေးဆက်ဟောလိုက်တယ်မေ့တော်ပြန်နောက်တစ်ပုဒ်လေးနောက်တစ်ဂါထာကိုဆက်ဟောလိုက်အဲ့ဒီမှာတေချာလိုက်မှတ်လိုက်အဲ့ဒီမှာဒီဂါထာနဲ့ပြီးသွားရောနောက်တစ်ဂါထာဆက်ဟောလိုက်ကံဒီဂါထာပြတ်သွားပြန်ဒါပေမဲ့လို့ဒီတရားဂါထာကိုမှတ်မိအောင်နာတာဆိုတော့စူးစူးဆိုင်ဆိုင်မနာလို့ရပါမလားမရပါဘူးတကယ်ကိုစူးစူးဆိုင်ဆိုင်ရိုးရိုးသေးသေးမှတ်မှတ်သားသားနားနေတာအဲ့လိုနာနေရင်နာနေရင်လည်းမြတ်စွာဘုရားရှင်ကိုရောင်မြတ်ကြီးရဲ့ တရားတွေတပုတ်ပြီးတပုတ်တပုတ်ပြီးတပုတ်တကတာပြီးတကတာဒါနကတာသီလကတာသက်ကကတာမေကကတာကမနာအာရိနဝကတာအဲ့ဒီမှာဒေသနာကိုစင်တိုင်းမြတ်စွာဘုရားဟောတာကိုဒီကနေ့မှတ်မှတ်သားသားလိုက်ပြီးနာနေရင်နာနေရင်ဆိုသဘောပေါက်သွားတရားအစဉ်ကိုသဘောပေါက်သွားအဲ့ဒီအချိန်ကကဏ္ဍကြမှာမြတ်စွာဘုရားရှင်ကိုရောင်မြတ်ကြီးတရားညီကုန်းချုပ်အဲ့ဒီမှာရှုမှတ်ပုံလေးကစထည့်ပြီးတော့မြတ်စွာဘုရားဟောလိုက်တဲ့ခံကြတော့မှအဲ့ဒီမှာမိမိခန္ဓာဉာဏ်စိုက်ပြီးနှလုံးသွင်းရင်းနဲ့ ဘုရားရှင်ရဲ့တရားလေးဆုံးရောသောတပတိမဉ္ဇဏ်ပူညာဆက်ရောက်သောတာပန်ဖြစ်သွားတယ်။ဘာဖြစ်သွားတာလဲ။သောတာပန်ဖြစ်သွားပါပြီ။သူတော်ကောင်းတို့ရဲ့တရားကိုရိုးရိုးသေးသေးနာလို့လားမနာလို့လား။နာလို့ပါဗျာ။ရိုးရိုးသေးသေးမှတ်မှတ်တမ်းတမ်းနာကြားလို့မမမတမ်းနာကြားယုံပုဗ္ဗတဏနာကြားယုံလည်းတော့ဘာမှမဖြစ်ဘူး။ဘာမှလည်းမသိဘူး။ဘယ်လိုသေးသေးချာချာမှတ်မှတ်တမ်းတမ်းနဲ့နာကြားလဲ။ သူတော်ကောင်းလေးဟူသောဖခင်ကြီးအရိယာပုဂ္ဂိုလ်ကြီးကိုလည်းမိခိုးရတယ်။မြတ်စွာဘုရားရှင်ကိုရောမြတ်ကြီးကိုလည်းအမိခိုးရလိုက်တယ်။အဲ့ဒီသူတော်ကောင်းများဟောကြားတဲ့တရားအတိုင်းလည်းပဲတည်တည်ချာချာယူတည်တည်စူးစူးဆိုင်ဆိုင်မမသာသာနာကြားလိုက်တဲ့အခါကလည်းကြတော့ဩသူလည်းပဲသူတော်ကောင်းမဖြစ်ဘူးလား။ဖြစ်ပါတယ်။ဘောဓဘာဖြစ်သွားတယ်။ဒါကြောင့်မို့ရှင်သာရိပုတ္တရာမတိသူမြတ်ကြီးကတရမသဝနာသောတပတ္တိယင်္ဂမြတ်စွာဘုရား သူတော်ကောင်းကိုအမိခိုရပြီးတော့ယနေ့သူတော်ကောင်းများဟောကြားတဲ့တရားတော်ကိုရိုးရိုးသေးသေးမှတ်မှတ်သားသားနာကြားခြင်းဟာလည်းပဲသောတာပန်ဖြစ်ခြင်းရဲ့အကြောင်းပါဒါကြောင့်ဘုန်းကြီးတို့ယောဂီများမိမိတို့ဒီမှာဆယ်ရတတရားစခန်းလေးလာရောက်ပြီးတော့အထုတဲ့အခါကာလမှာလည်းပဲတရားရှုမှတ်တဲ့အခါမှာလည်းပဲတကယ်ရိုးရိုးသေးသေးစွတ်စွတ်ဆိုက်ဆိုက်ရှုမှတ်ဖို့ နာကြားတဲ့ခံမှာလည်းပဲယူယူတည်တည်စူးစူးဆိုင်ဆိုင်မှတ်မှတ်တမ်းတမ်းနာကြားဖို့ဘုရားများဟောကြားနေတဲ့တရားတွေဟာမြတ်စွာဘုရားဟောတော်မူတဲ့တရားကျေးဇူးတော်ရှင်မာစီဆရာတော်ဘုရားကြီးရဲ့ဥပနိဒေယအတိုင်းကျေးဇူးတော်ရှင်မာစီဆရာတော်ဘုရားညွှန်ကြားထားတဲ့ရှုမှတ်နည်းတွေအတိုင်းပဲယောဂီသူတော်စင်များကိုရှိပိုင်းကနေပြီးတော့ဘုန်းကြီးရှုမှတ်နည်းတွေကိုတရားပြည့်စုံဟောပေးလိုက် တိပ္ပံ၄ပါးရှုမှတ်ပုံလေးကာယ ानु ပဒနာဘယ်လိုရှုမလဲကိုယ်မူရတွေဘယ်လိုဖြစ်တဲ့ဖြစ်တဲ့ရှုမလဲခံစားမှုဝေဒနာလေးတွေဖြစ်ပေါ်တဲ့အခါမှာဝေဒနာလေးတွေဘယ်လိုရှုသွားမလဲနောက်ပြီးတော့စိတ်ကလေးတွေဖြစ်တိုင်းဖြစ်တိုင်းကောင်းတဲ့စိတ်လေးဖြစ်ရင်ကောင်းစိတ်ကလေးရှုဖို့မကောင်းတဲ့စိတ်ကလေးဖြစ်ပေါ်လာရင်မကောင်းတဲ့စိတ်လေးရှုဖို့အဲ့ဒီတွေးစိတ်ကြံစီစိတ်စဉ်းစားစိတ်ကလေးတွေလည်းပဲအဲ့ဒီတွေးတိုင်းတွေးတိုင်းကြံစီတိုင်းကြံစီတိုင်းစိတ်ကူးတိုင်းစိတ်ကူးတိုင်းရှုမှတ်ဖို့ ဓမ္မနုပဒနာသဘောအာယုံလေးတွေဖြစ်တိုင်းဖြစ်တိုင်းမြင်တိုင်းကြားတိုင်းနားတိုင်းအဲဒီလိုသဘောအာယုံလေးတွေပေါ်လာတိုင်းပေါ်လာတိုင်းရှုမှတ်ဖို့အတိအကျရှုမှတ်ဖို့ရှုမှတ်နည်းတွေလည်းပဲဒေချာပြည့်ပြည့်စုံစုံရှုနည်းတွေသင်ပေးထားအဲဒီလိုရှုနည်းကာယဝေဒနာစိတ်ဓာတ်ဓမ္မဆိုတဲ့ဒီတတိပဌာန်ရှုမှတ်နည်းကိုထိုင်တဲ့ဣရိယာပုတစ်ခုလေးရှုမှတ်ရတာမဟုတ်ဘူးဣရိယာပု၄ပါးရှိတယ်ဆိုတာကိုလည်းပဲ ကျေးဇူးတော်ရှင်မသိဆရာတော်ဘုရားကြီးဟောကြားညွှန်ပြတဲ့အတိုင်းပဲအဲ့ဒီဣရိယာပဋ္ဌာရှုမှတ်ပုံနေကိစ္စတော်ဝါကိစ္စမိတိပါဇာနာတိသွားတဲ့အမူအရာလေးကိုရှုမှတ်ပုံလေးကိုဒီခါလေးတစ်ချက်မှတ်နဲ့ရှုမှတ်ပုံနှစ်ချက်မှတ်နဲ့ရှုမှတ်ပုံသုံးချက်မှတ်နဲ့ရှုမှတ်ပုံအဲ့ဒီမှာကျမ်းစာရှုတဲ့မှတ်တဲ့ပုံများအထုတအောင်နေအားဖြင့်ဘုန်းကြီးဈဉ္ညာကမ္မထံတွေကိုလည်းရှုမှတ်ပုံလေးသင်ပြပေးခဲ့တယ်။နောက်ပြီးတော့ထိတော်ဝါထိတော်မိတိပါဇာနာတိ ရက်တဲ့အမူအရာလေးဖြစ်တဲ့အခါမှာလည်းပဲဈဉ္ညာလျှောက်ပြီးတော့ဈဉ္ညာဆုံးလို့ရလိုက်ပြီဆိုရင်ဒီတိုင်းမရဘဲနဲ့အတွင်းနဲ့မရဘဲနဲ့အငေးနဲ့မရဘဲနဲ့အဲ့ဒီမှာရှုမှတ်မှုတတိလေးဦးစီးတဲ့စိတ်ကလေးနဲ့ရက်ဖို့ရက်တဲ့ကံမှာလည်းပဲဆံပြားကခြေပြားတယ်အောင်တကူလုံးကိုအာယုဆိုင်ပြီးတော့ဒီရက်တဲ့အမူအရာရှုမှတ်ပုံလေးရရင်နဲ့ဖြစ်ပေါ်လာတဲ့ဖောက်မှုပိန်မှုအာယုလေးတွေတခြားပူမှုအေးမှုအာယုလေးတွေတောင်းမှုတင်းမှုအာယုလေးတွေဒါလေးတွေရှုမှတ်ပုံတွေကိုလည်းပဲ အလုံးကိုသင်ကြားပေးခဲ့ပြီ။နောက်ပြီးတော့နိတိန်တော်ဝါနိတိန်တော်မိဒီပဇာနာဒီထိုင်နေဣရိယာဟုဒါထုသင်ပြဖို့မလိုဘူး။ကျေးဇူးတော်ရှင်မာသီဆရာတော်ဘုရားကြီးကလည်းပဲရှုမှတ်ဖို့သင်ပြတာ။နေ့စဉ်နဲ့အမျှလည်းပဲထိုင်ကမ္မထာနဲ့ပတ်သက်ပြီးတော့ပြောပြနေတာဖြစ်တဲ့အတွက်ကြောင့်ထိုင်နေဣရိယာကိုရှုမှတ်ပုံနေလျောင်းတဲ့ဣရိယာကိုနောက်ဆုံးမိမိဣရိယာကိုတနေ့တော့အထုရင်ကနေပြန်မှန်းသွားတယ်လို့အနာယူတော့မယ်ဆိုရင် အေးရပုံကိုဒီတိုင်းခြေရွက်လက်ပြမအေးဘဲနဲ့ရှုမှတ်မှုလေးနဲ့အိပ်ဖို့အဲ့ဒီမှာလျှောက်ဆက်နန်းနေရင်းနဲ့ရှုမှတ်ဖို့ရှုမှတ်နည်းတွေကိုလည်းပဲခွန်ကြီးတို့သင်ကြားပေးခဲ့ပြီဒီလောက်ပြန်လာဆိုတော့ဒီနှစ်အထုအနေအားဖြင့်တမ်စင်မိုင်းဒီတမ်စင်မိုင်းဆိုတာခွန်ကြီးတို့တတိတမာလေးအာကောင်ထက်တန်စွာရနေတဲ့ပုဂ္ဂိုလ်တွေကိုသင်ကြားပြီးတော့ပေးတဲ့အပိုင်းဖြစ်ပါတယ်ဒီတမ္ပဇဝိုင်းကိုမှတ်နိုင်တဲ့ပုဂ္ဂိုလ်ဟာကာယ ानु ပတ္တနာဝေဒနာ ानु ပတ္တနာဆိုတဲ့ ဒီသတိပဋ္ဌာန်ရှုမှတ်နည်းတွေကိုအင်မတန်နိုင်နင်းနေတဲ့ပုဂ္ဂိုလ်တွေဖြစ်ပါတယ်။ကိုယ်မူရာဆိုရင်လည်းပဲပေါ်လာသမျှအာယုန်တိုင်းကိုမလောက်အောင်နိုင်နိုင်နင်းနင်းရှုမှတ်နိုင်တယ်။ခိုင်တာပဲဖြစ်စေ၊ရက်တာပဲဖြစ်စေ၊သွားတာပဲဖြစ်စေ၊လျောင်းတာပဲဖြစ်စေ။ခံစားမှုဝေဒနာဆိုရင်လည်းပဲအဲ့ဒီဝေဒနာရဲ့သဘောတဘာဝတွေကိုအားလုံးပိုင်ပိုင်နိုင်နိုင်သိအောင်ရှုမှတ်နိုင်တဲ့ပုဂ္ဂိုလ်တွေရှုမှတ်အားပြည့်စုံနေတဲ့ပုဂ္ဂိုလ်တွေ။ဒါလို့ကာယ ानु ပဒနာဝေဒနာ ानु ပဒနာကို ထင်ရှားဆုံးရှုမှတ်နည်းတွေကိုပိုင်ပိုင်နိုင်နိုင်ရှုမှတ်နိုင်တဲ့ပုဂ္ဂိုလ်များရှုမှတ်အားတွေအပြည့်အဝရနေတဲ့ပုဂ္ဂိုလ်များတတိအားတမာရီအားတွေကောင်းတဲ့ပုဂ္ဂိုလ်များဒီတမ္ပဇင်ပိုင်းကိုဘုန်းကြီးတို့ခေါ်ကြပေးပါတမ္ပဇင်ပိုင်းဟာကိုယ်မူရာရှုမှတ်တာရှိတယ်စိတ်မူရာရှုမှတ်တာရှိပါအဲတော့ဒီစိတ်ကလေးဖြစ်တိုင်းဖြစ်တိုင်းရှုမှတ်ပုံဒီဒီစိတ်ကလေးကိုသိနေမှဒီအသေးစိတ်အမူအရာကိုအလုံးပန်းပန်းနဲ့နဲ့ရှုမှတ်နိုင် စိတ်ကလေးကိုမနိုင်နိုင်မဲနဲ့အဲ့ဒီပုဂ္ဂိုလ်ဟာသေးစိတ်မူရတွေကိုမရှုနိုင်ပါဘူးဒါကြောင့်ဒီအသေးစိတ်မူရရှုမှတ်ပုံတွေကိုလည်းယောဂီများကုသိုလ်ဖြင့်ရှုမှတ်သွားမယ်ဆိုရင်လည်းပဲစွမ်းနိုင်တဲ့များရှုမှတ်သွားဖို့ရှုမှတ်နိုင်ဖို့အတွက်တမ္ပဇင်ပိုင်းကိုဟောကြားပေးပါစိတ်တ ानु ပဒနာနောက်ဓမ္မ ानु ပဒနာဒီတမ္ပဇင်ပိုင်းမှာကဒီစိတ်တနဲ့ဓမ္မဒီသဘောလေးတွေကိုရှုမှတ်သွားတာဖြစ်ပါတယ် ဒါကြောင့်ဒီတန်စဉ်ပိုင်းရှုမှတ်ပုံတွေကိုလည်းအပြည့်စုံသင်ကြားပေးပြီ။အဲဒီလိုရှုမှတ်နေရှုမှတ်အထုတ်နည်းတွေအတိုင်းကိုကလိုက်နာပြီးတော့ဒီအတိုင်းချစ်ချင်ပွားများအထုတ်သွားလို့ရှိရင်ဘုန်းကြီးတို့ယောဂီများမလွဲမသွေသောတာပန်ဖြစ်နိုင်ပါလေ။ဒီဆေရစကံအတွင်းမှာလည်းဖြစ်နိုင်ပါဒီလိုမှမဟုတ်ပါရမီမပြည့်စုံသေးဘူးဆိုရင်နောက်အကြောင်းညညလို့အထုတ်နေရင်လည်း အဲ့ဒီအားထုတ်နေတဲ့အချိန်မှာထိုင်ရမယ်ရှုမှတ်နေရင်ဖြစ်စီရံရမယ်ဖြစ်စီဈေးနဲ့ဆောင်ရမယ်ဖြစ်စီလျောင်းရမယ်ဖြစ်စီဘယ်ဣရိယာပုနဲ့ပဲရှုမှတ်နေနေတကယ်တရားလူတွေကတွေ့သွားနိုင်ပါတယ်တရားတွေရသွားနိုင်ပါတယ်သောတာပန်လည်းဖြစ်နိုင်ပါတယ်ဒါကြောင့်သူတော်ကောင်းတရားတွေကိုမိမိတို့ခုသာသနာတော်ကြီးနဲ့တွေ့လို့တကယ်ကိုဒီတရားတွေကိုသုံးသင်ကြုံပြဆုံးမပေးနိုင်တဲ့ဆရာကောင်းတမန်ကောင်းတွေနဲ့တွေ့လို့ ဒီတရားတွေကိုမိမိတို့အာထုတ်ခွင့်ရပြီအာထုတ်ခွင့်ရတဲ့ကံမှာပုဂ္ဂိုလ်တဏ္ဍာအာထုတ်ခွင့်တယ်တေချာရိုးရိုးသေးသေးစွတ်စွတ်ဆိုင်ဆိုင်ရှုမှအာထုတ်ဖို့နားတဲ့ကံမှာလည်းပဲသေးသေးချာချာသဘောပါတေချာစွတ်ဆိုင်ပြီးတော့နာကြဘူးဒါလိုအာထုတ်ကုန်အာထုတ်နည်းတွေကိုသဘောပေါက်နားလည်သွားပြီဆိုရင်ရှုမှတ်တတ်တဲ့အခါမှာဘယ်ဣရိယာပုနဲ့ပဲရှုမှတ်ရှုမှတ်ရှုမှတ်နိုင်သွားပြီရှုမှတ်မှုတွေနိုင်နေသွားပြီဆိုရင် ဒီတံပဇင်ပိုင်းဒီကောသရတံပဇင်ဖြစ်အောင်အထုနိုင်သွားကောသရတံပဇင်ဖြစ်ပြီဆိုရင်တော့ဒီပုဂ္ဂိုလ်ဟာဒီမလွတ်တော့ပါဘူးတတိမလွတ်တော့ပါဘူးရှုမှတ်တိုင်းရှုမှတ်တိုင်းအတ္တဘောဟာမတွေ့မဝေသိမှုဆိုရင်ယုတ်တရားနံတရားတွေရဲ့သဘောယုတ်တရားနံတရားတွေရဲ့ဖြစ်ပြနေတဲ့သဘောအဲ့လိုဖြစ်မှုပြမှုအိဋ္ဌမမြဲတဲ့အိဋ္ဌနိပ္ပတနာဉာဏ်ကြီးတစ်ခါလဲပေါ်လာနေတယ်အိဋ္ဌလက္ခဏာ အဲ့ဒါတွေအားကောင်းလာတဲ့အခါကျဒုက္ခနုပဒနာဉာဏ်တွေပေါ်လာတယ်။အဲ့ဒါတွေအားကောင်းတဲ့အခါအနတ္တနုပဒနာဉာဏ်တွေပေါ်လာတယ်။အဲ့ဒီဉာဏ်တွေအစင်းလေးရင့်ကျက်သွားတဲ့အခါကာလကြတော့မဉဏ်ရဲ့အနည်းဆုံးဖြစ်တဲ့သင်္ခါရုပ္ပကဉာဏ်တို့နုလောမဉာဏ်တို့ပေါ်လာတယ်။အဲ့ဒီသင်္ခါရုပ္ပကဉာဏ်နုလောမဉာဏ်တွေပေါ်ပြီဆိုရင်ဒါကောသရတံပစီဖြစ်နေပါတကယ်အားကောင်းနေပါတတိယသမารီအားကြီးကောင်းနေပါတကယ်မဆိုင်ဖို့ရအတွက်အနည်းဆုံးနေရာကိုရောက်နေပါ အဲ့ဒီအချိန်ရောက်ပြီဆိုရင်ကြိုးစားဖို့ပဲလိုပါတော့တယ်တခဏလေးအတွင်းနဲ့ပဲတရိယာမက်ကိုရနိုင်မှာဘောဓဘာဖြစ်နိုင်မှာအပေလွတ်နိုင်တော့တဲ့အဲ့ဒီအရိယာမညာတွေကိုကိုယ်တိုင်ရရှိသွားနိုင်မှာဒါကြောင့်ခုနှစ်ရက်အတွင်းလည်းရနိုင်တယ်ဆယ်ရက်အတွင်းလည်းရနိုင်တယ်ကိုယ့်ဘက်ကကြိုးစားမှုလိုပါတယ်ကြိုးစားအထုတ်ဖို့လိုပါတယ်တကယ်အထုတ်တဲ့ခံမှာလည်းစူးစူးဆိုင်ဆိုင်ရိုးရိုးသေးသေးရှုမှတ်ဖို့လိုပါတယ်အထုတ်တဲ့ခံမှာလည်းဒီခန္ဓာကိုယ်ကိုမညာဘူး မိမိရဲ့စိတ်ကလေးကိုလည်းအလိုမလိုက်ဖို့အဲလိုဇွဲလုံးလာတန်တန်နဲ့ဝိရိယစိုက်ပြီးတော့ဘုန်းကြီးတို့ဘုံ၅ပါးဦးစီးပြီးတော့တရားအားတွေနဲ့ဝရိယအားတွေနဲ့တတိအားတွေနဲ့ကြိုးစားအားထုတ်သွားရင်ဟိုဘက်ကတမာရိပညာဆိုတာအားလုံးပြည့်စုံသွားမှာဖြစ်ပါတယ်။ဒါကြောင့်ရိုးရိုးသေးသေးစူးစိုက်စိုက်ရှုမှတ်ခြင်းအားဖြင့်ရိုးသေးသေးနာကြားခြင်းအားဖြင့် အဲ့ဒီပုဂ္ဂိုလ်သောတာပန်မဖြစ်နိုင်ဘူးလားဖြစ်နိုင်ပါတယ်သောတာပန်ဖြစ်နိုင်တယ်နောက်တကယောနိသောမနတိကာရောသောတာပတ္တိယင်္ဂံယောနိသောမနတိကာရဆိုတာကတက်လျော်သောအားဖြင့်နှလုံးသွင်းဆင်ခြင်တာတက်လျော်သောအားဖြင့်ဆိုတာကတော့ဖြင့်နှလုံးသွင်းမှန်ကန်တယ်လို့ဆိုတာနှလုံးသွင်းမှန်ဖို့လိုအပ်ပါတယ်နှလုံးသွင်းမှားသွားတာနဲ့အကုန်လုံးအတိအကျရောမမှားဘူးလားမှားပါဘူး ဒီအကျင့်တွေရောမမှားဘူးလားမှန်ပါဘူးအလုံးမှားပါနိုင်တယ်အဲ့ဒီနှလုံးသွင်းမှန်ဖို့လိုအပ်ပါတယ်နှလုံးသွင်းမှန်တယ်ဆိုတာကဘာလဲဆိုတော့ဘုန်းကြီးတို့ယောဂီများမြတ်စွာဘုရားရှင်ကိုရောမြတ်ကြီးကတပ်ပိသင်္ခါရအနေစာမဟောရဘူးလားမှန်ပါဘူးအလုံးယုံနာဓမ္မသင်္ခါရတရားတွေမြဲတယ်ဟောသလားမမြဲဘူးဟောလားမမြဲပါဘူးတပ်ပိသင်္ခါရဒုက္ခ အလုံးစုံသောယုံနာဓမ္မသင်္ခါရတရားတွေကိုချမ်းသာလို့ဟောတာလားဆင်းရဲလို့ဟောတာဆင်းရဲလို့ဟောတာပါသဗ္ဗေဓမ္မအနတ္တအလုံးစုံသောယုံနာဓမ္မသင်္ခါရတရားတွေအစိုးရတဲ့တရားလားအစိုးမရတဲ့တရားအစိုးမရတဲ့တရားဒီအစိုးမရတဲ့အနတ္တတရားအဲ့လိုမြတ်စွာဘုရားဟောထားတဲ့တရားတော်တွေအတိုင်းမမြဲတဲ့တရားကိုမမြဲတဲ့အနေအားဖြင့်ဆင်ခြင်တာသိတာဒါနှလုံးသွင်းမှန်တယ်ပေါ့ ဟောမြတ်စွာဘုရားကမမြဲဘူးဟောတာဒီယုတ်ဒီနာနေရမမြဲဘူးဟောတာလေဒီကနာကိုဒီကြရညာနဲ့စိုက်ကြည့်မမြဲတဲ့သဘောတွေကဘုံတွေ့ရမှာပါလားဒါလို့ဆင်ញံတာမမြဲတဲ့တရားကိုမမြဲတဲ့အနေအားဖြင့်ဆင်ကျင်တာသိတာမြတ်စွာဘုရားကအာလောယုဏဓမ္မသင်္ခါရတရားကြီးဆင်းရဲတယ်ဟောတာလေဟောဒီယုတ်ဒီနာနေအာလောဆင်းရဲတရားတွေကြီးတယ်ပါပဲလားဆိုတာကိုနှလုံးသွင်းတာဆင်ကျင်တာသိတာ တဗ္ဗေဓမ္မာနတ္တမလုံးစုံသောယုံနာဓမ္မသင်္ခါရတရားတွေဟာအစိုးရတဲ့တရားမဟုတ်ဘူးအစိုးမရတဲ့တရားတွေသူသဘောတည်းသူဖြစ်နေတဲ့အစိုးမရတဲ့အနတ္တသဘောတွေပဲလို့အဲ့လိုနှလုံးသွင်းဆင်ခြင်တာသိတာကိုနှလုံးသွင်းမှန်တယ်လို့ခေါ်ရပါတယ်အဲ့လိုနှလုံးသွင်းမှန်မှလည်းပဲသီလသမာဓိပညာဆိုတဲ့မဂ္ဂင်တရားတွေဖြစ်ပါမဂ္ဂင်တရားတွေမှာသီလ မေခင်တမာရီမေခင်ပညာမေခင်မေခင်မေခင်၈ပါးတော့တမ္မာဒိဋ္ဌိတမ္မာသင်္ကပ္ပတမ္မာဝါစာတမ္မာကမ္မန္တတမ္မာအာဇီဝတမ္မာဝါယမတမ္မာတတိတမ္မာတမာတိမေခင်ဘယ်နှပါလဲ၈ပါးသူ့ကိုချုံးပြောလိုက်ရင်ဘယ်နှပါလဲ၃ပါး၃ပါးလေဒီလာမေခင်၃ပါးတမာရီမေခင်၃ပါးပညာမေခင်၂ပါးပေါင်းရင်မေခင်ဘယ်နှပါ၈ပါးဒီဒါကြောင့်နှလုံးသွင်းမှန်က သီလသမာဓိပညာဆိုတဲ့မဲ့ခင်တရားတွေဖြစ်ပါတယ်။အဲ့ဒီမဲ့ခင်တရားတွေတိုင်းကြင်ကြံပွားများအားထုတ်မှသောတာပန်ဖြစ်တယ်။ဒီမဲ့ခင်တရားတွေတိုင်းကြင်ကြံပွားများအားထုတ်ရင်ဘာဖြစ်လဲ။သောတာပန်ဖြစ်ပါတယ်။အေးသောတာပန်ဖြစ်နိုင်တယ်။ဒါကြောင့်မို့နှလုံးသွင်းမှန်ကန်ခြင်းဟာလည်းပဲသောတာပန်ဖြစ်ခြင်းရဲ့အကြောင်းပဲ။ဟုတ်တယ်မလား။နှလုံးသွင်းမှန်ကန်ခြင်းဟာလည်းပဲသောတာပန်ဖြစ်ခြင်းရဲ့အကြောင်းပဲ။ဒါကြောင့်မို့ဘုန်းကြီးတို့နှလုံးသွင်းမှန်ဖို့လိုအပ်ပါတယ် နှလုံးသွင်းမှကရင်မြတ်စွာဘုရားဟောတာတွေကမမြဲဘူးဟောတာလေအဲ့ဒီဟာကိုမြဲတဲ့အတိုင်းမမြဲတဲ့အနေအချင်းဆင်ခြင်တာသိတာဆင်းရဲတဲ့အနေအချင်းဆင်ခြင်တာသိတာအဆိုးမရတဲ့အနေအချင်းဆင်ခြင်တာသိတာအဲ့ဒီလိုဆင်ခြင်နှလုံးသွင်းတာကိုနှလုံးသွင်းမှန်တယ်လို့ခေါ်ပါတယ်အဲ့ဒီနှလုံးသွင်းမှန်ကန်တဲ့ပုဂ္ဂိုလ်ဟာသီလသမာဓိပညာဆိုတဲ့မဲ့ခင်တရားတွေဖြစ်တယ်မဲ့ခင်တရားတွေကျင့်မှ ဒီပုဂ္ဂိုလ်ဟာဘာဖြစ်မှာလဲဒီဒီနေ့ဘုန်းကြီးတို့ယောဂီများကျင့်နေတာကမေခင်တရားပဲတတိပဒတရားဆိုတာထဲမှာမေခင်ရှိပါမပါဘူးလားပါပါတယ်မေခင်ရှိပါပါတယ်နိအခုဘုန်းကြီးတို့ယောဂီများဒီဆေစကားစဝင်တဲ့နေ့ကစပြီးတော့ရှိပါတိလာမဆောက်တည်ဘူးလားဆောက်တည်ပါဘူးအဲ့ဒီလေကွာတမ္မဝါစာတမ္မကမ္မတတ္တမအာဇီဝဆိုတဲ့သီလမဲ့ခင်မပြည့်စုံဘူးလားပြည့်စုံပါတယ် ဒီလမိုက်ခင်တွေပြီးပြီးလို့မှပြည့်စုံနေပြီလေအဲ့လိုပြည့်စုံနေတဲ့အခါကျတော့ဘုန်းကြီးတို့ခုတရားရှုမှတ်တဲ့နေရာရောက်တဲ့အခါကျတော့ရှုမှတ်တော်မယ်ရှုမှတ်တဲ့အခါကာလကျတော့ရှုမှတ်နိုင်အောင်ကြောင်းကြဆိုင်အာထုမှုဆိုတဲ့တမန်ဝါယမမပါဘူးလားပါပါတယ်ခင်ဗျာအေးကြောင်းကြဆိုင်အာထုမှုဝိရိယဒါတမန်ဝါယမပဲတမန်ဝါယမမိုက်ခင်ပဲကိုကပေါ်လာတဲ့အာယုံလေးကိုမလောက်အောင်ရှုလိုက်တာကတမန်တတိပဲ ရှုလိုက်တဲ့အခါမှာအဲ့ဒီရှုမှတ်ရအာယုံပေါ်မှာရှုရှုစိတ်ကလေးကပ်ပြီးတည်သွားတာကတမ္မာတမာတိဟောတမာတိမေခင်က၃ပါးတမ္မာဝါယမတမ္မာတတိတမ္မာတမာတိ၃ပါးသောသောကသီလမေခင်က၃ပါးဒီမှာတမာတိမေခင်က၃ပါးနောက်တစ်ခါပညာမေခင်အဲ့တော့ဒီပုံမှာစူးစိုက်ပြီးတော့ရှုစိတ်ကလေးတည်ကြည်နေပြီတမာတိမေခင်ဖြစ်နေပြီ အဲ့တော့ဥမာအပြင်ထင်ရှားအောင်ပြောရရင်ဘုန်းကြီးတို့ယောဂီများဖောင်းမှုပေမှုအာယုလေးကိုရှုနေတယ်။အဲ့ဒီဖောင်းမှုပေမှုအာယုလေးကိုရှုနေတဲ့အခါမှာအဲ့ဒီအာယုဖောင်းတာလေးကိုရှုမှတ်နိုင်အောင်ကြောင်းကြစိုက်တာတမန်ဝါယမ။ဖောင်းတယ်လို့ရှုလိုက်တာကတမန်တတိ။အဲ့ဒီရှုတဲ့ပုံမှာဖောင်းမှုအာယုပုံမှာတည်သွားတာကပါတယ်လေ။တမန်တမာတိ။အဲ့တော့တည်သွားပြီဆိုတဲ့အခါဒီပုံမှာမဆိတ်လေးတည်နေတဲ့အခါကျတော့အမှန်သိမလားအမှားသိမလား။အမှန်သိပါဘူး ဒီဖောင်းရဲဆိုတဲ့အခါကျတော့ရွတ်သွားတာသိတာလားတင်းကန်လာတာသိတာတင်းကန်လာတာအဲ့ဒီတင်းကန်လာတဲ့သဘောလေးကဓာတ်နဲ့တွေ့ရင်ပါတယ်လေဝါယောဓာတ်ဝါယောဓာတ်ကယုတ်တရားလားနတ်တရားလားယုတ်တရားပါပဲကဲအဲ့ဒီလိုအမှန်တိုင်းသိတာပဲဟုတ်တယ်မလားအမှန်တိုင်းသိတာပိန်တယ်လို့ရှုမှတ်တယ်အဲ့လိုပိန်နေဆိုတဲ့အခါကျတော့ဟောတီးရချင်းတီးရချင်းရွရွရော့သွားတဲ့သဘောမတွေ့ရဘူးလားတွေ့ရပါဘူးအဲ့ဒါဓာတ်နဲ့တွေ့ရင်ပါတယ်လေဝါယောဓာတ် အဲ့ဒီဝါယောဓာတ်ကယုတ်တရားလားနတ်တရားလားယုတ်တရားပါကဲအဲ့ဒီလိုသိနေတဲ့စိတ်ကလေးကဗာတရားလဲနတ်တရားကဲတော့အောင်းတယ်လို့ရှုမှတ်တဲ့အခါမှာဗာနဲ့ဗာတွေ့ရတယ်ယုတ်တရားနဲ့နတ်တရားပါပင်တယ်လို့ရှုမှတ်တဲ့အခါရောယုတ်တရားနဲ့နတ်တရားအမှန်သိတာလားအမှားသိတာအမှန်သိတာပါအမှန်သိရင်တမ္မာဒိဋ္ဌိလားမိစ္ဆာဒိဋ္ဌိလားတမ္မာဒိဋ္ဌိပါလေတမ္မာဒိဋ္ဌိမဲ့ခင်ဖြစ်သွားတယ်။အဲ့ဒီတမ္မာဒိဋ္ဌိမဲ့ခင်အမှန်တိုင်းသိဖို့အမှန်တိုင်းမြင်ဖို့ဆိုရ တမ္မာသင်္ကပ္ပမေခင်ဆိုတာရှိတယ်။ဒီတမ္မာသင်္ကပ္ပဆိုတာလေးကဒီအမှန်တိုင်းသိမြင်နိုင်ဖို့အတွက်ရှုရအာယုပုံမှာရှုစိတ်ကလေးကိုတိုးတင်ပို့လိုက်တဲ့သဘောကိုတမ္မာသင်္ကပ္ပခေါ်တယ်။မိမိတို့ဖောင်းတဲ့အာယုလေးပေါ်မှာရှုစိတ်ကလေးမစိတ်ကလေးအဲ့ဒီပေါ်ရောက်တော့တိုးတင်ပို့လိုက်တဲ့သဘောအဲ့ဒီသဘောလေးကိုတမ္မာသင်္ကပ္ပမေခင်ဗမေခင်နဲ့တမ္မာသင်္ကပ္ပအဲတော့တမ္မာ တမာဒိဋ္ဌိမဲ့ခင်နဲ့တမာသင်္ကပ္ပမဲ့ခင်ဒီနှစ်ပါးကပညာမဲ့ခင်နှစ်ပါးသို့သောကတမာရိမဲ့ခင်၃ပါးနဲ့ပေါင်းလိုက်ပြီဆိုရင်မဲ့ခင်၅ပါးမဲ့ခင်ဘယ်နှပါးလဲ၅ပါးပါအဲ့ဒီ၅ပါးကကာရကမဲ့ခင်ခေါ်တယ်။ဗာမဲ့ခင်ခေါ်တယ်။ကာရကမဲ့ခင်။ဟေးမှတ်ချက်တစ်ချက်တစ်ချက်ပြီးစီအောင်ဒီ၅ပါးကအလုပ်လုပ်နေတာ။ဟောင်းငယ်လို့ရှုမှတ်ချက်လေးတစ်ချက်ပြီးတော့ဒီ၅ပါးကလုပ် ဘိနေလို့ရှုမှတ်မှုလေးတစ်ခုပြီးသွားအောင်ဒီ၅ပါးကလုပ်တယ်။အဲ့လိုဒီ၅ပါးကအဲ့ဒီမှာပြုလုပ်ပြီးတဲ့အတွက်ကြောင့်မူတာကာရကမေခင်နဲ့မေခင်၅ပါး။သီလမေခင်ကမိမိတို့ရိတ်တာရောက်တဲ့နေ့ကစပြီးတော့သီလပြည့်စုံစင်ကြယ်အောင်စောင့်တည်ဆောင်ထိထားပြီးတော့ထားတဲ့အတွက်သီလမေခင်၃ပါးကရောမပြည့်စုံဘူးလား။ပြည့်စုံပါတယ်။ပေါင်းလိုက်လို့ရှိရင်မေခင်ဘယ်နှပါးလဲ။၈ပါးပါဗျာ။ဒီအဲ့ဒီမေခင်၈ပါးအတိုင်းပွားသွားရင်ဒီပုဂ္ဂိုလ်ဟာ ဝိပဿနာဉာဏ်နေမဖြစ်ဘူးလားဖြစ်ပါရဲ့ဗျာဒီဉာဏ်နေအစဉ်စဉ်ရင့်ကျက်ပြည့်စုံရင်ဘုန်းကြီးတို့အရိယာမေဉာဏ်နဲ့ဒုက္ခသမုဒယနိရောဓမေကဆိုတဲ့အမှန်တရားတွေသိပြီးတော့နိဗ္ဗာန်မျက်မှောက်မပြုတ်နိုင်ဘူးလားဖြစ်ပါရဲ့ဗျာအဲ့လိုသောတာပန်ဖြစ်နိုင်တယ်ဒါနှလုံးသွင်းမှန်ကန်ခြင်းဟာသောတာပန်ဖြစ်ခြင်းရဲ့အကြောင်းဘာဖြစ်ခြင်းရဲ့အကြောင်းလဲသောတာပန်ဖြစ်ခြင်းရဲ့အကြောင်းပါဗျာနောက်တစ်ခါဘုန်းကြီးတို့နံပါတ်၄က ဓမ္မာနုဓမ္မပฏิပတ်တိသောတာပတ္တိယေနဓမ္မာနုဓမ္မပฏิပတ်တိလောကုတ္တရာတရား၉ပါးအားလျော်သောအကျင့်တဲ့လောကုတ္တရာတရား၉ပါးဆိုတာကဘုန်းကြီးတို့သောတာပတ္တိမေတဂရဂามိမေအနာဂามိမေအရဟတမေသောတာပတ္တိဖို့တဂရဂามိဖို့အနာဂามိဖို့အရဟတဖို့မေ၄ပါးကို၄ပါးနိဗ္ဗာန် ပေါင်းလိုက်ရင်ဘယ်နှပါလဲ9ပါးအဲ့ဒီ9ပါးလောကုတ္တရာတရား9ပါးအဲ့ဒီ9ပါးလျော်တဲ့အကျင့်ဆိုတာစိုးစောကပြောတဲ့မေခင်အကျင့်တတိပဋ္ဌာန်အကျင့်ဒီမေခင်တတိပဋ္ဌာန်အကျင့်မြတ်တရားတွေကိုကြင်ကြံပွားများအားထုတ်ရင်အဲ့ဒီပုဂ္ဂိုလ်ဘာဖြစ်နိုင်လဲသောတာပန်ဖြစ်နိုင်သောတာပန်ဖြစ်နိုင်တယ်ခုဒီနေ့ဘုန်းကြီးတို့ယောဂီများဟာဒီမေခင်ဆိုတဲ့တတိပဋ္ဌာန်အကျင့်တရားတွေမကျင့်ဘူးလားကျင့်ပါတယ်ကျင့်တာမှာဘုန်းကြီးတို့ယောဂီများအချိန်ပြည့်ကျင့်ကြံအားထုတ်နေတယ် ဟုတ်တယ်မလားအချင်းချင်းကြင်ကြံအထုတ်တယ်အဲ့ဒီမှာကြင်ကြံအထုတ်တဲ့ကံမှလည်းပဲထိုင်တဲ့ဣရိယာပုတစ်ခုတည်းနဲ့မဟုတ်ဘူးရက်တဲ့ဣရိယာပုနဲ့လည်းရှုနေတယ်သွားတဲ့ဣရိယာပုနဲ့လည်းရှုနေတယ်လျောင်းတဲ့ဣရိယာပုနဲ့လည်းရှုနေတယ်ဒါရင်လားဆိုတော့စားတဲ့တောက်တဲ့နေရာမှာလည်းပဲမရှိဘူးလားရှိပါတယ်အမြဲတမ်းကြောင်းရဲ့ဒီကဝိပဿနာရှုနည်းတိုင်းတတိပ္ပံရှုနည်းတိုင်းကျေးဇူးတော်ရှင်မာစီဆရာတော်ဘုရားကြီးရဲ့ရှုနည်းတိုင်းအချိန်ပြည့်ကျင့်ကြံပေါ်များအထုတ် အဲ့လိုချင်းချင်းချင်းချံပွားများအထုနေတော့ဘုန်းကြီးတို့ယောဂီများအထုစစိတ်တည်ငြိမ်မှုတမာရီမရလို့ရှိရင်စိတ်ဓာတ်တွေကျသွားတာစိတ်ဓာတ်တွေလည်းပဲယိုရဲသွားတာမတရားအထုလို့ရမှရပါတော့မလားဒီလောက်တောင်စိတ်တည်စူးစီးလို့မရတာဘယ်လိုလုပ်တရားရနိုင်ပါလဲကိုယ့်ကိုယ်ကိုဖြစ်နေမတရားအထုလို့လည်းရမှာမဟုတ်ပါဘူးငါပြန်လာကောင်းမှထင်ပါ ဒီမှာဒီတိုင်းဆက်အားထုတ်နေရင်ပြန်မှန်းပြီးတော့ယောဂတစ်ခုခုတော့ရသွားရင်ခဲဦးမယ်စိတ်ကအဲကြောင့်လေစိတ်စူးစီးလို့ရလို့လားမရသေးလို့လားမရသေးလို့ပါဗျာမရသေးလို့ပါအဲတော့မိမိရဲ့အသက်နဲ့အမြတ်လွတ်ထားခဲ့တဲ့ဒီစိတ်ကိုအခုမှဒီစိတ်ကလေးထင်ရတယ်ဆိုတော့လွယ်သလားခရင်သလားခရင်ပါဗျာအမှန်ခရင်ပါမြတ်စွာဘုရားကဒါတော့ခရင်တဲ့စိတ်လေးကိုမြောင်းနေလေဥပမာပေးပြီးဟောတာ မြုပ်ဆိုတဲ့တရားဟာငြိမ်လားမငြိမ်ဘူးလားမငြိမ်ပါဘူး။နည်းနည်းလေးမှအငြိမ်မလေးမနေသလိုဘုန်းကြီးတို့ဘုဒ္ဓဇင်ရဲ့စိတ်ကရောအငြိမ်နေရလားမငြိမ်ပါဘူး။မနေဘူးရောက်တယ်လေဥမာပေးတာ။နွားနဲ့လည်းဥမာပေးတာလေနွားဆိုနွားတူလေးနဲ့ဘုန်းကြီးတို့တော့မှကြီးပြင်းလာတဲ့ပုဂ္ဂိုလ်ဆိုရင်နွားကြောင့်သိတယ်။နွားအကောင်ရာချီပြီးထင်းရပြီမဲ့အဲ့ဒီထဲမှာနှစ်သိုးလေးတစ်ကောင်ပါရင်နွားကြောင့်သာမိုးယူပါ ခင်းရတာလွယ်လို့လားခင်းရလို့လားခင်းလို့ပါဗျာနွားသိုးလေးဟာငြိမ်လို့လားမငြိမ်လို့လားမငြိမ်လို့ပါဗျာဒီစိတ်ကလေးဟာလေအဲ့ဒီနှစ်သိုးလေးလိုပဲလုံးဝမငြိမ်ဘူးတဲ့မြတ်စွာဘုရားတချို့နေရာလေးတွေကြတော့ဟောငားနဲ့ဥမာပေးတယ်ဒီစိတ်ကိုဗာနဲ့ဥမာပေးတယ်ငားနဲ့ဥမာပေးငားနဲ့ဥမာပေးပြီးဟောတယ်ရေထဲမှာပြိုတဲ့ငားလေးကိုဘုန်းကြီးတို့ဆယ်ပြီးကုန်းပေါ်တင်ကြည်စမ်းအဲ့ဒီငားလေးငြိမ်လားမငြိမ်ဘူးလားငြိမ်ပါဗျာ တဆက်ဆက်လှုပ်နေတယ်တဆက်ဆက်ဂုံနေတယ်ဂုံပေါ်မှာမပြောဘူးရေမှပြောလို့ရေမှအောင်မေလို့တဆက်ဆက်လူလှုပ်နေတယ်အဲ့ဒီလိုပဲပုထုဇဉ်တို့ရဲ့စိတ်အားလည်းပဲလုံးဝမငြိမ်အထူးအဖြင့်ကိုယ်အိမ်ကူမှာနေငြိမ်တယ်လို့ထင်ရပေမဲ့တရားအာယုန်ထဲမှာရောက်တဲ့အခါကျတော့စိတ်ငြိမ်တာတွေ့သလားမငြိမ်တာတွေ့သလားမငြိမ်တာတွေ့ပါဘူးလုံးဝမငြိမ်အဲ့လိုမငြိမ်တာလေးသိလာပြီဆိုရင်ကိုပဲဘုန်းကြီးတို့ကတော်တော်သဘောကျသွား ကိုယ့်ကိုယ်ကိုစိတ်ငြိမ်ပါတယ်လို့ပြောနေရင်အဲ့ဒီပုဂ္ဂိုလ်မဟုတ်တော့ဒီကျောကဘယ်နဲ့လဲစိတ်တွေထွက်လာထွက်ပါအောင်မထွက်ပါဘူးပုရုဇဉ်တယောက်ရဲ့စိတ်ကဘယ်မှမထွက်ပဲရှိမလဲဘုရားရဟန္တာမဟုတ်ပဲအဲ့တော့ပုရုဇဉ်တို့ရဲ့စိတ်ဆိုတာကပပတမေရမတိမနောလို့မြတ်စွာဘုရားဟောတာမကောင်းတဲ့အာယုံထဲမှာပဲပျော်မွေ့နေတယ်ကောင်းတဲ့အာယုံကြမပျော်ဘူး ။ဘာနဲ့တူလဲဆိုတချို့နေရာကြီးကျတော့မြတ်စွာဘုရားပြဒါနဲ့တူတယ်လို့တောင်ပြောထားတယ်။ဒါကပို့ထိုးတဲ့ပုဂ္ဂိုလ်မှနားလည်တာ။ပြဒါပြီးရင်တဆွေဝရဲ့တန်ပြီးရင်တပြေဝရဲ့ဆိုတဲ့စကားရှိ။အဲ့တော့ပြဒါသိအောင်ဖမ်းနိုင်တဲ့ပုဂ္ဂိုလ်ကတဆွေဝတယ်။ပြဒါဟာမီးနဲ့တွေ့ရင်ပြင်းနေတာ။သူ့ဟာသူနေရင်ပြဒါထားထားတဲ့နေရာဒါငြိမ့်နေတယ် အဲ့ဒီမှာမီးတင်ပြီးထိုးကြည့်လိုက်တရားမနေတော့ကြီးနေတာဘုန်းကြီးတို့ရဲ့ပုထုဇဉ်တို့ရဲ့စိတ်လေးကကြည့်ပေါ့အိမ်မှာနေတော့ကကိုယ့်အကူငြိမ်တယ်လို့မထင်ဘူးလားထင်ပါလားကဲတရားရည်တာဝင်ပြီးတရားလုပ်လဲလို့ဟောစိတ်ကခန္ဓာကိုကတ်တလားမကတ်ဘူးလားမကတ်ပါဘူးမကတ်လုံးဝမကတ်ဘူးတဏှာကြီးထိုင်တာတဏှာကြီးအထုတ်တာမိနစ်ဘုန်းကြီးတို့ယောဂီများ69မိနစ်လောက်ကပြင်ထွက်တယ်အဲ59မိနစ်လောက်ကပြင်ထွက်တယ် 10မိနစ်ကဥချတာလေးချမ်းသာ59မိနစ်ကတခါလေးပြည့်ထွက်တယ်ဘယ်ချိန်မှသတိဝင်လာလဲဆိုတော့နိုင်လေးကငှက်ကလေးကကွီးကွီးကွီးကွီးနဲ့အော်မသတိဝင်လာအဲ့ဒီကျမှကိုယ်စိတ်တွေပြင်ရောက်နေပါလားဆိုတာသိတော့အဲ့ဒီမှာစိတ်တွေကအဲ့ဒီလောက်ထင်ရသိရခဲ့တယ်ကိုယ့်အကူအိမ်မှာနေတော့ကစိတ်ငြိမ်ငယ်လို့ထင်တာတကယ်တမ်းတရားရိတ်တာရောက်လို့တရားတကယ်တမ်းကြိုးစားအားထုတ်ပြီဆိုရင် စိတ်မငြိမ်တာကိုကိုယ်တိုင်သိသလားမသိဘူးလားသိပါဘူးဘုန်းကြီးတို့ကအဲ့လိုစိတ်မငြိမ်ရင်မငြိမ်မှန်းသိပြီဆိုရင်ဒီပုဂ္ဂိုလ်ဒီယောဂီဟာတကယ်ရိုးရိုးသေးသေးမှတ်နေပြီဆိုတာသိရတယ်ဒီလိုမဟုတ်ဘဲနဲ့ကိုယ်စိတ်ကိုမငြိမ်ဘဲနဲ့ငြိမ်တယ်လို့ပြောနေတဲ့ပုဂ္ဂိုလ်ဟာရိုးသေးသေးမမှတ်ဘူးသူမသိသေးဘူးသူစိတ်သူထွက်တာမသိသေးဘူးတကယ်တမ်းကျတော့စိတ်ကမငြိမ်ဘူးထွက်နေတာပြောင်းဆန်နေတာဟိုရောက်လိုက်ဒီရောက်လိုက်အဲဒီမှာပြောင်းဆန်ပြီးတော့စိတ်တွေကထွက်နေတယ် အဲ့ဒီထွက်နေတဲ့စိတ်ကလေးကိုဘုန်းကြီးတို့မြတ်စွာဘုရားကအမျိုးမျိုးဟောတာအဲ့တော့စာပိုင်းမှာစရောစစပြီးတော့တမာတိထူတော်စမှာတော့ဒီစိတ်ကလေးတည်ငြိမ်အောင်ထင်ရတာလွယ်သလားခရင်သလားခရင်ပါပါဘုရားသို့တော့ဆရာသမားညွှန်ကြားတဲ့အတိုင်းလားရိုးရိုးသေးသေးအထုတ်ကြည့်ပါဒီဖောင်းမှုပိန်မှုလေးကိုရှုပါဆိုရင်လေဒီဖောင်းမှုပိန်မှုလေးကိုနည်းနည်းလေးစူးစမ်းရှုကြည့်ပါစအတုစမှာတော့ဖောင်းတာနဲ့ထင်ရှားရင်မှထင်ရှားမယ်ပိန်တာနဲ့ထင်ရှားရင်မှထင်ရှားမယ် ဒါပေမဲ့လို့ဆရာသမားကဒါကိုရှုခိုင်းနေဆိုရင်ငါဖြစ်အောင်ကြိုးစားမယ်အဲ့တော့ဒီတိုင်းနဲ့ရှုလို့မရရင်လက်ကလေးနဲ့ထိထားမယ်ဒီလိုမှမရရင်လက်ကလေးပတ်ထားမယ်ဒီလိုမှမရရင်ရင်ဝင်နေရမှာမိမိရဲ့တပတ်ခေါက်လေးဖြစ်ဖြစ်ထည့်ပြီးတော့ပိုက်ထားမယ်ပိုက်ပြီးတော့ထားကြည့်အဲ့မှာသူ့အတူလေလေးဝင်လာတာနဲ့တင်းပြီးကလာတာနဲ့ထင်ရှားလေလေးထွက်သွားတာနဲ့ရော့သွားတာထင်ရှားအဲ့ဒီဖောင်းမှုဘိန်ကအင်မတန်ထင်ရှား အဲ့ဒီထင်ရှားတဲ့ကကိုကစူးစမ်းပြီးတော့ရှုလို့အဲ့ဒီဖောင်းမှုပွင့်မှုလေးလည်းပဲထင်ထင်ရှားရှားမှတ်လို့လေရလာရောစိတ်ထွက်ကကျဲသွားတယ်စိတ်ထွက်တွေပါဖြစ်သွားတယ်ဒီပေါ်မှာဖောင်းမှုပွင့်မှုပေါ်မှာစိတ်အနေပါဖြစ်လာတာလေများလာတယ်အဲ့ဒီလိုကြိုးစားတာနဲ့ဆရာသမားခိုင်းခဲ့တဲ့ကြိုးစားပြီးလုပ်လာရင်စိတ်ထွက်တွေမြဲသွားစိတ်ထွက်တွေနည်းပြီးတော့စိတ်ထွက်တွေကျဲပြီးတော့မှတ်နိုင်တာတွေများလာအဲ့လိုပဲဈဉ္ဉံလျှောက်တဲ့အခါမှာလည်းတရားရှာအောင် ဘေချာလျှောက်တဲ့ကံမှာညာခြေလန်းတာနဲ့ညာလန်းတယ်ခြေလန်းနဲ့ဆုံးသွားတာနဲ့ဒဲဆိုတာနဲ့တစ်ထပ်တည်းကြဘယ်ခြေလန်းလိုက်တာနဲ့ဘယ်လန်းတယ်တစ်ထပ်တည်းကြပြီအဲ့ဒီမှာဖြည်းဖြည်းတလန်းပြီးမှနောက်တလန်းလမ်းမယ်တလန်းပြီးမှနောက်တလန်းလမ်းမယ်အဲ့ဒီလိုလမ်းလို့ရှိရင်မိမိတို့ယောဂီရဲ့ရှုစိတ်လေးကအဲ့ဒီခြေလမ်းလေးပေါ်မှာညာခြေပေါ်ရောက်သွားလိုက်ဘယ်ခြေပေါ်ရောက်သွားလိုက်ညာခြေပေါ်ရောက်သွားလိုက်ဘယ်ခြေပေါ်ရောက်သွားလိုက် စိတ်လေးကဘေးထွက်ခွင့်ရှိသေးရဲ့လားရှိပါဘူးထွက်လို့ရောရသေးရဲ့လားမရတော့ဘူးဒီခြေလမ်းလေးပေါ်မှာပဲစိတ်လေးကဘယ်ဘက်ရောက်လိုက်ညာဘက်ရောက်လိုက်ဘယ်ဘက်ရောက်လိုက်ညာဘက်ရောက်လိုက်တယ်စိတ်ကဘယ်မှမရောက်တော့ဘူးအဲ့ဒီမှာစိတ်ကဘယ်မှမရောက်တော့တဲ့အခါကလည်းကြတော့မှအဲ့ဒီမှာရှုမှတ်ရင်းနဲ့စဉ်းဉဏ်လျှောက်ရင်းနဲ့ကိုယ်တော်က15မိနစ်မိနစ်20လောက်ရှောက်နေတဲ့ပုဂ္ဂိုလ်ဟာအခု45မိနစ်တနာကြီးမနာတမ်းရှောက်နိုင် ဒါစိတ်အာယုံလေးပြန့်လွင့်နေလို့လားတည်ငြိမ်နေလို့လားတည်ငြိမ်နေပါဘူးဒီလိုကြိုးစားလာရင်စိတ်တည်ငြိမ်မှုမရဘူးလားရပါပါတယ်အဲ့လိုစိတ်ကလေးကတည်ငြိမ်လာတဲ့အခါကလည်းရှုမှတ်တဲ့အာယုံပေါ်မှာစိတ်ကလေးအနေများလာပြီအနေကြာလာပြီဆိုရင်ဒီအရှုကဖောင်းမှုအာယုံလေးရဲ့သဘောအမှန်မသိဘူးလားသိပါပါပိန်မှုအာယုံလေးရဲ့သဘောအမှန်မသိဘူးလားသိပါပါဈဉ္ညာရှောင်းမယ်ဆိုရင်လည်းအဲ့ဒီခြေနှမ်းတိုင်းခြေနှမ်းတိုင်းရဲ့ ဒီမှာတောင့်သွားတဲ့သဘောတင်းသွားတဲ့သဘောပေါ့သွားတဲ့သဘောလေးသွားတဲ့သဘောဒီသဘောလေးတွေရောမတွေ့ရဘူးလားတွေ့ရပါတယ်တွေ့ရတယ်ခုဘုန်းကြီးတို့ယောဂီများဒီရှုမှတ်တဲ့အာယုံပေါ်မှာကိုယ်စိတ်ကလေးနေရင်ဒီရှုစရာအာယုံလေးရဲ့သဘောမှန်သိတယ်လို့ပဲဘုန်းကြီးတို့ယောဂီများလည်းပဲကိုယ်အိမ်မှာအလုတ်ကမနေ့စောစောအိယာထပြီးလှုပ်သွားမနေ့စောစောအိယာထပြီးလှုပ်သွားတော့အိမ်ကသားလေးတွေသမီးလေးတွေကမထသေးဘူး ညနေမှာကိုကအလုပ်သွားမယ်ဆိုတော့အလုပ်သွားတယ်ပြန်လာတော့လေအလုပ်ကကိုယ်ပါတိုင်းရှိနေလို့ညနေမှာညပိုင်းညပိုင်းထီအောင်ဆင်းရကိုပြန်လာတဲ့အချိန်ကျတော့လေပဲအိမ်ကကလေးတွေကအိတ်နေကြတယ်အဲတော့ကလေးတွေပုံမှာကိုအာယုံမဆိုင်နိုင်တဲ့အခါကျတော့ကိုသားသမီးတွေနေကောင်းတာမကောင်းတာကိုသိသေးရလားမသိပါဘူးဒီကိုမဒီမှာမနေပဲနဲ့အိမ်မှာမနေပဲနဲ့ဟုတ်တယ်မို့လားအိမ်မှာနေမှဒီသားလေးတွေဘယ်လိုနေလဲ ဘယ်လိုသွားလဲဘာလုပ်တယ်ဘာစမ်းမိတယ်သိတယ်အခုလည်းပဲမိမိရဲ့ခန္ဓာရဲ့အကြောင်းကိုသိကျင်ရင်ဒီစိတ်ဟာခန္ဓာကိုနေဖို့မလိုဘူးလားလိုပါပါဗျာခန္ဓာမှာမနေပဲတဲ့တော့ခန္ဓာအကြောင်းသိပါမလားမသိပါဘူးဗျာဒါကြောင့်ဘုန်းကြီးတို့ယောဂီများကမြတ်စွာဘုရားကတမာတိဘိက္ခဝေဘာဝိထာတမာတိဘိက္ခဝေဘာဝိထာထက္ကတက္ကမြတ်စွာဘုရားပြောတယ်ခြေသားတို့တမာတိဖြစ်အောင်အထုကြတမာတိဖြစ်အောင်အထုကြဒါကိုထက္ကတက္ကတိုက်တွန်းတယ် အဲ့ဒီတိုက်တွန်းတဲ့စကားအရေးကြီးလို့လားအရေးမကြီးလို့လားအရေးကြီးလို့ပါအရေးကြီးလို့အဲ့ဒီမှာတိုက်တွန်းတယ်အဲ့ဒီတမာတိရပြီဆိုရင်တမာဟိတောယထာဘုဒ္ဓပဇာနာတိချက်သားလို့တမာတိရမှာယထာဘုဒ္ဓညာရမယ်တမာတိရပြီဆိုရင်ဘာညာရမှာလဲယထာဘုဒ္ဓညာရယထာဘုဒ္ဓဆိုတာအမှန်သိတာလားအမှန်သိတာအမှန်သိတာပါအမှန်သိတဲ့ရုပ်ကိုရုပ်တိုင်းသိတယ်နာမ်ကိုနာမ်တိုင်းသိတယ်အဲ့တော့ယောဂီပုဂ္ဂိုလ်ရှုလဲရှုလဲရှုကအာယုံရဲ့သဘောအမှန်ကိုအကုန်လုံးမသိဘူး သိပါတယ်တင်းသဘောသိတယ်တောင်သဘောသိတယ်ရောသဘောသိတယ်ပူသဘောသိတယ်အေးသဘောသိတယ်အဲ့ဒီတင်းသဘောတောင်သဘောတွေကလည်းပဲတေချာလေးစူးစိုက်ကြည့်နေတဲ့အခါကျတော့မြဲတာတွေ့သလားမမြဲတာတွေ့သလားမမြဲတာတွေ့ဒီပူတာအေးတာတွေကရောမြဲတာတွေ့သလားမမြဲတာတွေ့မမြဲတာတွေ့ပါဘူးအဲ့ဒီတော့ရှူရင်းရှူရင်းနဲ့အဲ့ဒီဖြစ်ပြဉာဏ်လေးမပေါ်ဘူးလားပေါ်ပါဘူးထိုင်ရှူရင်းလည်းပေါ်တာပဲရက်ရှူရင်းလည်းပေါ်တာပဲသွားရှူရင်းရောမပေါ်ဘူးလားပေါ်ပါဘူးအဲ့တော့ဒီဖြစ်ပြဉာဏ်လေးအားကောင်းတဲ့အခါကျတော့မှအိသဒုပဒနာဉာဏ်အားကောင်းရင် ဘုရားကဒုက္ခအနတ္တဉာဏ်လေးမပေါ်ဘူးလားပေါ်ပါတယ်ဗျာဒီအနတ္တနုပဒနာဉာဏ်လေးအားပြည့်လာပြီဆိုရင်အဲ့ဒီပုဂ္ဂိုလ်ဝိပဿနာဉာဏ်အားပြည့်လာတဲ့တပည့်နဲ့တည်းတရိယာမဉ္ဇဉ်ပူညာဆက်ရောက်နိဗ္ဗာန်မျက်မှောက်မပြုတ်နိုင်ဘူးလားပြုတ်နိုင်ပါတယ်နိဗ္ဗာန်မျက်မှောက်ပြုပြီးတော့သောတာပန်မဖြစ်ဘူးလားဖြစ်ပါတယ်ဗျာကဲဒီတော့သောတာပန်ဖြစ်ခြင်းရင်လောကုတ္တရာတရား၉ပါးအားလျော်တဲ့ဒီတတိပဋ္ဌာန်ဆိုတဲ့မဲ့ခင်အကျင့်မြတ်တရားကိုကျင့်ရင်ရိုးရိုးတည်တည်ကျင့်ကြံပွားများအားထုတ်လို့ မိမိကိုယ်တိုင်ကလည်းကြိုးစားအထုလို့ပါရမီကလည်းပြည့်စုံမယ်ဆိုရင်ဒီဆေရစကံအတွင်းမှာပဲသောတာပန်အရိယာမဖြစ်နိုင်ဘူးလားဖြစ်နိုင်ပါတယ်အပယ်လွတ်နိုင်လောက်တဲ့ဉာဏ်မျိုးမရနိုင်ဘူးလားရနိုင်ပါတယ်ကဲဒီလိုဆိုရင်သောတာပန်ဖြစ်ခြင်းရဲ့အကြောင်းအင်္ဂါ၄ပါးပြည့်စုံသွားပြီဘယ်နှပါလဲ၄ပါးနံပါတ်၁ကသူတော်ကောင်းကိုမိခွဲစီကံ နံပါတ်2ကသူတော်ကောင်းတို့ဟောကြားတဲ့တရားကိုရိုးရိုးတည်တည်စူးစူးဆိုင်ဆိုင်မှတ်မှတ်သားသားနာကြပါနောက်နံပါတ်3ကနှလုံးသွင်းမှတ်မှတ်ရဟေးနံပါတ်4ကလောကုတ္တရာတရားကိုပါအားလျော်တဲ့ကျင့်ကြံမဲ့ခင်ကျင့်ကိုကျင့်ကြံပေါ်များအားထုတ်ပါပါအဲဒီလိုအားထုတ်ပြီးဆိုရင်ဝိပဿနာဉာဏ်အားဖြင့်ပြည့်စုံတဲ့ကဘေးရမညာပူညာဆက်ရောက်ပြီးတော့သောတာပန်မဖြစ်နိုင်ဘူးလားဖြစ်ပါပါဘုရားဒီလိုဆိုရင် သောတာပန်ဖြစ်ခြင်းတဲ့ပုဂ္ဂိုလ်ဟာဒီကြောင့်အင်္ဂါ၄ပါးပြည့်စုံဖို့မလိုဘူးလားလိုပါပါဘုရားပြည့်စုံပြီဆိုရင်သောတာပန်ဖြစ်ပြစီဆူတောင်းစရာလိုသေးလားလိုပါပါမလိုတော့ဘူးကဲဒီဆောင်ပုံလေးဆိုမယ်ဆိုပြီးတရားသိမ့်မယ်သူတော်သူမြတ် လူတော်လူမြတ်ငယ်စီကပ်၍ငယ်စီကပ်၍မမတ္တတာမမတ္တတာတရားကုဏတရားကုဏလျောစွာနှလုံးသွင်းလျောစွာနှလုံးသွင်းကျင့်ခြင်းတလျောကျင့်ခြင်းတလျောဤလေးဘောတိဤလေးဘောတိမနောတောတာ ဖြစ်ကြောင်းသည်မှန်သောသောတာဖြစ်ကြောင်းသည်သူတော်သူမြတ်သူတော်သူမြတ်မျက်စိကပ်၍မျက်စိကပ်၍မမတ္တသာမမတ္တသာ ရာဂုဏရာဂုဏမယောစွာနှလုံးသွင်းမယောစွာနှလုံးသွင်းကျင်ခြင်းတင်တယောကျင်ခြင်းတင်တယောဒီလေးဘောတိဒီလေးဘောတိမနောသောတာဖြစ်ကြောင်းဒီမနောသောတာဖြစ်ကြောင်းဒီဒီတိုင်းရှင်သာရိပုတ္တရာပထေသူမြတ်ကြီးကသောတာပန်ဖြစ်ခြင်းရဲ့အကြောင်းအင်္ဂါဒီလေးပါးပါဗျာလို့ ဘသူ့ကိုလျှောက်တာလဲမြတ်စွာဘုရားကိုလျှောက်တဲ့ကမြတ်စွာဘုရားကจิตတသာတိပုတ္တရာအခုသင်လျှောက်ထားတဲ့သင်ပြောပြတဲ့ဒီအကြောင်းအင်္ဂါ၄ပါးနဲ့ပြည့်စုံရင်သောတာပန်နေမဟုတ်ပါဘူးကွာတဲ့တက္ကရာကံလေးဖြစ်နိုင်ပါလေအနာကံလေးဖြစ်နိုင်ပါလေယဟန္တာတိအောင်ဖြစ်နိုင်ပါလေဘာတိအောင်ဖြစ်နိုင်တာလဲဒါကြောင့်ဘုန်းကြီးတို့ယောဂီများ ဒီအကြောင်းအင်္ဂါ၄ပါးနဲ့ပြည့်စုံအောင်ကျင့်ကြံပွားများအားထုတ်ရင်သောတာပန်နဲ့မကယဟန္တာအထိအောင်မဖြစ်နိုင်ဘူးလားဖြစ်နိုင်ပါဘူးဗျာဒါကြောင့်တပ္ပုရိသသံတယောဤဗန္တိသောတာပတ္တိယင်္ဂံသာဓမ္မသဝနာသောတာပတ္တိယင်္ဂံယောနိသောမရတိကာရောသောတာပတ္တိယင်္ဂံဓမ္မနုဓမ္မပฏิပတ္တိသောတာပတ္တိယင်္ဂံတိဗန္တိဘုံတော်နေဝထွန်းနေတပ္ပါတော်မူသောမြတ်စွာဘုရား သဗ္ဗရိတတံတေဟောသူတော်ကောင်းကိုမိဝဲစီကံရခြင်းသည်သောတာပတိယေကသောတာပန်ဖြစ်ခြင်း၏အကြောင်းအင်္ဂါပါပေ၏ဗန္ဒီဘုရောနေဝထုံးလေးတောက်ပါတော်မူပေသောမြတ်စွာဘုရားသတ္တမသဝနာသူတော်ကောင်းကိုဟောကြားတဲ့တရားတော်ကိုရိုရိုသေးသေးမမတသာကြားနာရခြင်းသည်သောတာပတိယေကသောတာပန်ဖြစ်ခြင်း၏အကြောင်းအင်္ဂါပါပေ၏ ဗန္ဒီဘုံတော်နေဝထွန်းလင်းတော်ပါတော်မူ၏သောမြတ်စွာဘုရားယောနိသောမနတိကာရောတင့်လျောသောအာဖြင့်နှလုံးသွင်းဆင်ခြင်ခြင်းသည်ဝါနှလုံးသွင်းမှန်ကန်ခြင်းသည်သောတာပတိယေငါသောတာပန်ဖြစ်ခြင်း၏အကြောင်းအင်္ဂါပါပေ၏ဗန္ဒီဘုံတော်နေဝထွန်းလင်းတော်ပါတော်မူ၏သောမြတ်စွာဘုရားဓမ္မနုဓမ္မပฏิပါတိလောကုတ္တရာတရား၉ပါးအလျော်သော တတိပဌံမေခင်ခြင်းမြတ်တရားကိုယူယူတည်တည်ကျင့်ကြံပွားများအားထုတ်ခြင်းသည်သောတပတ္တိယေငါသောတပန်ဖြစ်ခြင်း၏အကြောင်းအင်္ဂါပါပေ၏ဤတိဤသောအဝဆကောင်းစွာမသွေလျောက်တတ်ပါပေတတိသာဓုသာဓုသာ